ဒီနေ့သာသနာတော်နှစ်2565နှစ်ဟောလာတဲ့1383ခုနှစ်ဘောဂနာပြည့်နှစ်သာသနာဆံပါလို့ဒီနေ့နှစ်နန်းနဲ့9နာရီ10မိနစ်ဘောနဲ့ဒါကြောင့်ကြောင့်နှစ်နောက်တစ်ဒီလိုကြီးအတွက်တော်ကောင်းများအတွက် ကျေးဇူးတော်ရှင်မဆရာတော်ဘုရားကြီးဝိပဿနာခြေခံဆိုတဲ့တရားကိုခြေခံပြီးတော့ပေါ့လေဒါမှဆရာတော်ဘုရားကြီးဟောတဲ့တရားတွေဝိပဿနာနဲ့ပတ်သက်တာတွေမဘရအပမဒဝမန္တာတဲ့နိကမဝါဒီဒိဋ္ဌမထေလို့စသည်အဖြစ်ပေါ့နောက်ရှင်ဥတ္တမဟောထားတယ် နှလုံးသွင်းမှန်တဲ့တရားတွေစုပေါင်းပေါ်အဲ့ဒါကြီးစုပေါင်းပြီးတော့ဉာဏ်ဉာဏ်ဒီတော့ပြန်ဟောမယ်တတိမြဲမြံလမ်းစဉ်မှန်နိဗ္ဗာန်မြန်မြန်ရောက်နိုင်သည်ဆိုတဲ့တရားတတိမြဲမြံလမ်းစဉ်မှန်နိဗ္ဗာန်မြန်မြန်ရောက်နိုင်သ ဆိုတဲ့တရားတော်ရဏမြတ်သောမာကိုအမြဲတမ်းရှိဖို့ပြုတော်နေကြတော့ရပောင်းလူမြင်တဲ့ကနေရဏမြတ်သောမာကိုပူဇော်ကြလေရရဆိုပြီးတော့ပူဇော်ပါမယ်သူတို့ ရဟတောလူမင်းနာမင်းမြမမင်းတို့ဤကိုစင်ကိုရောပူဇော်အထူးကိုခံတော်မူတတ်ပေထသောသမ္မာသမ္ဗုဒ္ဓတာဉာဏ်တရားနာပါနှင့်တကားခတိန်တော်တရားတို့ကိုဆရာမကုတရားမူညာတော်မြတ်ဖြင့်ကိုရောတိုင်းထိုးတွင်၍သိမြင်တော်မူပိထသော တသဗကဝတောဘုံတော်၆စုံတကုကုံနှင့်ပြည့်စုံတော်မူပေထတော်ဘုံတော်အနန္တဉာဏ်တော်အနန္တကျေသူတော်အနန္တနှင့်ပြည့်စုံတော်မူပေထတော်ကျေသူတော်ရှင်တို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံမြာတိတော်သည်မြာမြာတိတော်တို့သည်နမောနမေနမမ ဣန္ဒြိပရုံလက်ကြံကိုဖြင့်ကြည်ုံညှုတ်ခိုက်အာယုံဆိုင်၍ဘုဒ္ဒညိုကျူးလွန်မြန်နုလျက်ယုသေးစွာရှိခိုးရောပါဤမြတ်စွာဘုရားသစ္စာဆိုပြီးတော့မေတ္တာပို့ပါအောင်မယ် ကာယမိမန္တံပတ္ထပရိဇာနာထပုဏ္ဏပုဏ္ဏံကာယတဘာဝံဝိတေကဝနာဒုက္ခတန္တံကရိတတိဧတေနသစ္စာဝစေနဒုက္ခိတာဟွန်တုပါဏိနောဣမံကာယယုတ်ခန္ဓာနံခန္ဓာကိုတံပတ္ထသုံးတကြကုန်လော့ ဘုနာဘုနာဘာမန္ထထပရိဇာနာထပိုင်းခြား၍သိကြကုန်လော့ကာယယုတ်ခန္ဓာနံခန္ဓာ၌တဘာဝံသဘောတရားတို့ကိုဝိတိတ်ဝါနပိုင်မိုင်နိုင်နိုင်ပြီးမနီရှိတော်ဒုက္ခတန်တန်ဒုက္ခဤအဆုံးတို့ကရိတ္တိမဉဏ်ဖိုလ်ဉဏ်တို့ဖြင့်မျက်မှောက်ပြုအပ်လက်တံဧတေနသစ္စာဝိစေနာဤသို့နှုတ်တံဖို့ထုတ်ပြန်၍ ဟုတ်မှန်သောဒေသနာသစ္စာတကားကိုမြတ်စွာပူဇော်ရလေသောကြောင့်ပါဏိနောလူရယနာပြာမြာမြမမကျွဲကမင်းဥဒ္ဒုံလုံးစုံသောတဏတတဝါဟုနလူတမဘောင်းများစွာတို့သည်များစွာတောင်းတောင်းလူနမြမတတဝါဘောင်းတို့သည် နိဗ္ဗာန်စဘေးအခါသိတို့မှာလည်းကင်းကင်းကကုန်နေဟောလူဖြစ်ကြပါစေကုန်တည်းနေဒုက္ခစဆင်းရဲခတ်သိတို့မှာလည်းကင်းကင်းကကုန်နေဟောလူဖြစ်ကြပါစေကုန်တည်းအသောကာသမညုမမိန်ဘဂုရှင်၍ဆိုရင်မနောကြောင်းကြပူဆွေးမှုကြွေးခြင်းတို့မှာလည်းကင်းဝကြကုန်နေဟောလူဖြစ်ကြပါစေကုန်တည်း ဟောတုယနေ့ကသာနိဗ္ဗာန်ရသည်ဘဝတိုင်အောင်စိတ်ရှင်လန်းဉာဏ်ဉာဏ်မမချမ်းညာသာသာဖြင့်ဘောကောင်းတရားကိုစတဲ့တကူကျိုးစားပွားများအထုတ်နိုင်ကြပါစေကုန်တည်း ဝိပဿနာတရားတွေလေ့လာနေကြတယ်ကျူသာအားထုတ်နေကြတယ်သူတော်ကောင်းများဝိပဿနာတရားကိုစိတ်ဝင်စားတယ်လေ့လာတယ်ဆိုရအမတန်ဘိုးတန်နေပါကျေးဇူးတော်ရှင်မရှိဆရာတော်ဘုရားကြီးလက်ထက်တည်းကအင်္ဂါကြားသားတွေအများကြီးပဲလေ့လာကြကျူသာအားထုတ်ကြဒီမှာနိုင်ငံလူနိုင်ငံသားတွေလည်းပဲ ကြိုးစားအားထုတ်ကြဒေတာပေါင်း300ကျော်ပြီပေါ့ဒီဆိုရင်အများကြီးကြည့်တော့တရားလူလာကြတဲ့ဒီတော်ပေါင်းတွေများများလာတော့ဝန်တာဖို့ကောင်းပါလင်းနဲ့အမောင်ခါတည်းလင်းလိုက်မောင်းလိုက်ပေါ့ဝိပဿနာတရားတွေလေ့လာတဲ့သူကလေ့လာကြိုးစားတဲ့သူကကြိုးစား ဝိပဿနာအတုတွေရောင်းနေရလည်းပဲဒီပဲကြားမှာညက်ပေါ်တာလည်းအများကြီးပေါ့ဒါကတော့သဘာဝပါအစိုးနဲ့အကောင်းအတုနဲ့အစစ်ကျေခတ်တဲ့ငြိမ်းလူကြတယ်သူတော်ကောင်းများနိုင်ငံသားတွေအများကြီးပဲလိလာကြဒီမှာနိုင်ငံမှာလည်းရှိပါတယ် ကျတော်မြားကြီးလက်ထက်တည်းကကျတော်မြားကြီးရှင်မလည်းအာထုတ်ခြားခြားအိညာမလည်းအများကြီးအာထုတ်ပါတယ်ကိုစတင်ဆိုတဲ့တက္ကະကြီးတို့လိုကိုအင်္ဂါဆိုတဲ့တက္ကະကြီးအဲဒီကိုရင်မှာဥပဒေရှင်မအထုတ်ပါအဲလိုအားကြတရားကောင်းတဲ့သူတော်ကောင်းကြီးတွေကိုကြည်ညိုပြီးတော့စံနမူနာယူပြီးတော့ မိမိတို့လည်းပဲနေနေနေလာသူတို့ထုံးပတ်ကြည့်သူတို့ဖြစ်ပြကလေးတွေနေလာသူစားဖို့စာနာမနာမြန်မာနိုင်ငံမှာလည်းပဲဆောလုံးဆရာတော်ဘုရားကြီးဦးကောင်းကြီးတို့တရားမှုဆရာတော်ဘုရားကြီးစာနာမနာယူဆရာလေးတွေဒီလိုဒီမှာလေးဆရာတော်ဘုရားကြီးဘုရားတော် ဖြန့်ဝေးနေရတဲ့ချမ်းမြေ့ဆရာတော်ဖျားကြီးတို့တရမရန်စီဆရာတော်ဖျားကြီးတွေရာကြီးကြီးတွေရာကြီးလိုက်နာတွေရာကြီးအများကြီးအဝိရတွေရအောင်ဝိပဿနာတရားတွေအားထုတ်ကြအောင်ရေတံဝိပဿနာအားထုတ်ကိုတိုက်တွန်းနေတဲ့ဘုရားဆရာတော်ဖျားကြီးတရားတော်ရှင်ကြီးတွေရာကြီးသူတွေရာကြီးပေါ့ဒီဘက်တရားသမားတွေ ခိုင်းကနာမရွေးပဲနဲ့သာသနာပြုကြတဲ့သူတော်ကောင်းတွေဒီလိုနေရာတွေလုပ်ပေးတရားနဲ့ပတ်သက်လို့ကြာကြာနာနာသေးသေးခေါ်ထားကြပါဒီလိုရှင်ချမ်းမြေဆရာတော်ကြားရည်ဒီလိုရှင်တက္ကမရံဆရာတော်ကြားရည်ဒီလိုရှင်ရွှေမင်းဟောဆရာတော်ကြားရည်တရားကိုဒီမှာအသေးစိတ်ကြီးနာကြတယ်ဘုရားတော်ကျမ်းပြီးတော့ သေးသေးကလေးတွေတန်ကောင်းနာလို့မဝနဲ့ဆရာတော်ဘုရားကြီးတရားတော်အနတ္တနဲ့ပတ်သက်လို့သဘောထားမှန်ကန်အောင်ရှင်းပြထားတဲ့တရားတော်တွေထဲမှာအခုပေါ်တဲ့ဉာဏ်စင်တဲ့တူပါစာရေးဆရာနာမည်ဝင်းအောင်ကြီးအနတ္တစကားဝိုင်းတတူဝိပဿနာစကားဝိုင်းအကောင်းပါလေ တရားလူလာကြတဲ့ဒီဘာကောင်းများအတွက်လမ်းညွှန်ပေးတော့ဓာရီလေ့လာဖို့ဝိပဿနာတရားမှာမှန်မှန်ကန်ကန်ခြေခြေမြင့်မြင့်သိအောင်အဲဒါမိမိတို့လေ့လာတော့ညာတပရိညာအနေနဲ့အမထုတ်ခင်တဲ့သိတင်သိတိုက်တဲ့သဘောတရားလေးတွေမှန်မှန်ကန်ကန်သိပါအဲလိုမှန်မှန်ကန်ကန်စာအုပ်ဒီသဘောတရားတွေမလေ့လာဘူးဆိုလို့ရှိရင် ခါလေးကြတော့မားတွေနဲ့တွေ့တဲ့အတုရောင်တွေနဲ့အားထုတ်စရာမလိုပါဘူးကွာပင်မခံရမလိုပါဘူးဇာတို့တွေလည်းလည်းတွေ့ရတယ်တထိုင်နဲ့လည်းသောရပန္တရာကံဖြစ်ပြီးပြောတယ်ဆိုရင်လည်းတွေ့ရတယ်မျိုးမျိုးပဲမရှိမဆန်လောက်ခါမှပဲရနိုင်တာလို့အဲ့ဒါမျိုးလည်းတွေ့ရအဲ့တော့ကျေးဇူးတော်ရှင် မာသီဆရာတော်ဘုရားကြီးနဲ့တကွခြေတော်ရှင်ရွှေတောင်ဝန်းဆရာတော်ဘုရားကြီးညွှန်ကြားထားတဲ့တရားတော်တွေတာမဏိကျော်ဆိုတဲ့ဆရာတော်ဘုရားတာမဏိကျော်ဆိုနေတဲ့တက်တော်ကြီးပါပဲအမှန်တန်ကောင်းပါတယ်ဝိပဿနာလေ့လာသူများအတွက်တာမဏိကျော်ရေးတဲ့စာအုပ်တရားတကယ်ကိုဖို့တန်စာအုပ်အဲ့ဒါမျိုးတွေလေ့လာလို့ရှိရင်လမ်းမမှားနိုင် ရာတော်ကြီးဒီစာအုပ်ဒီမှာပြည့်လို့ညွှန်ကြားနေဘုဒ္ဓနဲ့ရေးကြီးတဲ့ဝိပဿနာတရားရှိပိုင်းကတည်တင်သိတတ်တာလေးတွေထိုက်အလျောက်ပေါ့ကိုနိုင်တယ်လို့တိအောင်လေ့လာတာကောင်းညာတပရိညာပေါ့အတိနဲ့အရင်ဆုံးလောဘဒေါသမောဟတွေပါဒိဋ္ဌိလည်းပါသွားအောင်ပြုတ်တာတော့ပြုတ်သေးပါမဉ္ဇဏ်ဖွဉ္ဇဏ်ရမှာ အမြင့်ပြတ်ထုတ်လို့ရမညာပုံညာမရသေးရင်တော့မြင့်ပြတ်မပြုတ်သေးပါဘူးပါရုံတော့ပါတာတော့မှခဏတည်းဆိုရင်လေးလာတော့တော့ပါတာပါမလေးလာဘူးဆိုလို့ရှိရင်ပြန်ပြီးတော့ဖုံးလွှမ်းသွားတာမော်ရီဖုံးနေတဲ့ဒီကံကိုခဲပစ်ချလိုက်တဲ့အခါခဏကျဲသွားအတော်လေးကြာတော့မော်ရီပြန်စီဖုံးသွားတာဘုဒ္ဓဇင်ရဲ့နှလုံးသား လူလင်ရဲ့စိတ်ပေါ်ပညာပုံညာမရသေးများသောအားဖြင့်တက္ကရာဒိဋ္ဌိတို့တဏှာတို့ကပြန်ဖုံးသွားတာဝိဇ္ဇာတို့တဏှာတို့ဒိဋ္ဌိတို့တဏှာတို့ပြန်ဖုံးသွားတာဓမ္မညာပုံညာနဲ့မှအမြင့်ပြတ်ပဲနိုင်တာအဲ့တော့ညာတပရိညာလိလာမှုမျိုးတွေနာကြားမှုတွေနဲ့နည်းနည်းကျဲသွား ဋ္ဌိတွေဝိသိကိစ္စတွေအဝိဇ္ဇာတွေပါသွားလောဘဒေါသမောဟတွေကိုအချင်းချုပ်ပြောရင်ဟောင်းပါသွားလောဘဒေါသမောဟတွေပါသွားတော့တရားတွေပညာတွေအကောင်းလာတရားပညာဆိုတာတို့ချုပ်ပြောလိုက်တာတရားကစထဲဓမ္မဝရိယတတိတမာတိအဲ့ဒါပြီးတော့မှပညာ ဣတိငါးပါးဘုံငါးပါးဣတိဒီဘုံကြီးအကောင်ချက်မြတ်တာတော့ဒီနေ့အဖြစ်မက်ကင်၈ပါးပေါ့ငါးပါးအလုံးလုံးတဲ့မက်ကင်ငါးပါးအကောင်အကောင်တော်တော်မှညံတဲ့အစ်နဲ့တက်ပြီးတော့နောက်ပိတ်ဆုံးဣန္ဒြေလည်းညီမြထက်လည်းထက်တန်ဒီကန္တိလို့ခေါ်တဲ့တရားလူလားတဲ့ အမတန်ပိန်မှုတဲ့တဏှာလေးဥပ္ပခါပြုတ်နိုင်ပြီဆိုရင်ဒါကတော့အထွတ်ထိပ်ရောက်မှာပါဒီခါဥပ္ပခါညာထက်ကိုရောက်မှာအဲ့ဒါဥပ္ပခါပြုတ်နိုင်တဲ့အချိန်ဣန္ဒြေ၅ပါးညညညွတ်တယ်ရင့်ကျက်တယ်ဆိုရင်ဆရာတော်ဘုရားကြီးတွေမိတ်ရှိတဲ့အတိုင်းယုံနဲ့ခြုံငင်းတဲ့နေရာဆက်ရောက်ပါ ဗုဒ္ဓဘာသာဝင်သူတော်စင်တွေတနည်းအားဖြင့်ဒုက္ခမှာလွတ်လို့တဲ့သူတော်ကောင်းတွေရဲ့ရည်မှန်းချက်ပန်းနိုင်အဲ့ဒီမဉ္ဇဉ်ပုံညာနိဗ္ဗာန်မှာအဲ့ဒီလိုမဉ္ဇဉ်ပုံညာရအောင်ဝိပဿနာဉာဏ်นี่အားကောင်းလာဖို့အတွက်ရှေ့ပိုင်းကလမ်းရှင်းတာပေါ့ညာတပရိညာအနေနဲ့အတိနဲ့လောဘဒေါသမောဟတွေပါဒီနေရာမှာတော့အဓိကမောဟဒိဋ္ဌိပေါ့ ဒိဋ္ဌိနေရာမှာတက္ကာယဒိဋ္ဌိလို့ပြောပေနဲ့မြစ်တွယ်နေတာအတ္တဒိဋ္ဌိအတ္တဝါဒသုလသစ္စကတုံးမှာဟောခဲ့အတ္တဝါဒအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပါပဲဒီနေရာဖြစ်ပြောအတ္တကောင်တက်ကောင်လိပ်ပြာကောင်လေးရှိနေတယ်လို့ယူဆတယ်အယူဆမှားပေါ့ ဟိုကဘာဦးကြီးအစရတာကဘာဦးမှာမြမပြနေပြီးတော့လူပြရောက်လာတယ်လူပြကြီးကျေလွန်ပြီးတော့လူပြရောက်လူပြရောက်လာတဲ့အခါမှာလည်းကိလေသာတွေခေါင်းမှာတော့ယတိယဟံဝိပိတရားအာထုတ်ဘိညာဉ်တွေရ လာခဲ့တဲ့ဘဝကိုလှမ်းမြင်တဲ့အခါကျတော့ဒါကမှအလုံးဓမ္မပြမြောက်ခင်တွေကရှိတယ်မှာမြမကြီးရှိတယ် သူဖန်နေလို့ငါတို့ရောက်လာတယ်ဒါလို့ထင်တာပေါ့ငါတို့ကတည်ပြီးတော့အလူကြီးရောက်လာတယ်သူကပြည့်စုံရှိသေးတယ်သူဖန်ဆင်းရှင်ထင်ညကဘာဥလေကဥမာမဟုတ်ဖန်ဆင်းရှင်ဖန်ဆင်းရှင်ဘာဝနာပညာတခင်တို့မသိခင်နေရတဲ့ရှိတယ်တို့သိပြီးတော့သူကခုတည်းရှိတော့မယ် အဲသူတို့ယူဆတဲ့သူတို့ပေါ့အဲဒီဖန်ဆင်းရှင်ထာဝရဘုရားသခင်ကိုပရမအတ္တရောမမပြတ်မစည်းတဲ့ဇမာကြီးပေါ့ပရမအတ္တမဟာအတ္တကြီးပေါ့တတဝရရတော့သူကဖန်ဆင်းလိုက်တာဇီဝအတ္တအဲ့ဒါနဲ့ပတ်သက်လို့ဆရာတော်ဘုရားကြီးတွေသိသိခေါ်ထားတာရှိပါတယ်ဦးဇင်းကအကျမ်းမြင့်ပြောတာအဲ့ဒီ ပထမဇန်ပုံပဲရှိပါသေးတယ်သူထက်ဇန်နေအများကြီးရှိသေးတယ်သမပတ်၈ပါးတောင်ရှိတာအဲ့ဒီဇမကြီးကိုပရမအတ္တသူတန်တော်ရည်အခုသူငယ်မှာသူတဲ့ကိုဇီဝအတ္တအဲ့ဒါလေးကိုအတ္တအတ္တလို့ယူကြသူတို့ထင်မြင်ခြင်းနဲ့ပေါ့ဒီတော့အဲ့ဒီအတ္တဟာ သမုဒိသစ္စာနယ်မှာလည်းမရှိဘူးပရမတ္ထသစ္စာနယ်မှာလည်းမရှိဘူးအဲဆာရေးဆရာဝင့်အောင်ကြီးရေးထားတဲ့နတ္တစကားဝိုင်းလက်တွေ့ဝိပဿနာစကားဝိုင်းအဲဆောက်ဒီမှာဖတ်ကြည့်ပါမတန်ကောင်းပါသမုဒိသစ္စာနယ်မှာလည်းမရှိဘူးပရမတ္ထသစ္စာနယ်မှာလည်းမရှိဘူးဘယ်နယ်မှာမရှိဘူးသူတို့ကသူတို့အယူမှားတဲ့ပုံကိုယ်တွေထင်ကြီးနဲ့ထည့်ထားတာ ယောက်ျားတို့မိန်းမတို့ငါတို့သူတို့အဖေတို့အမေတို့သားတို့သမီးတို့ဟာသမုဒိသစ္စာနဲ့မှာအမှန်ရှိပါတယ်ယောက်ျားမရှိ မိန်းမမရှိဆိုတာပရမတ္ထနယ်ကိုပြောတာပရမတ္ထသစ္စာနယ်မှာယောက်ျားမရှိမိန်းမမရှိလူမရှိနတ်မရှိတတ္တဝါမရှိဘူးပေါ့လေပုဂ္ဂိုလ်တတ္တဝါမရှိဘူးပေါ့ယုံနာမရှိသမုဒိသစ္စာနယ်မှာယောက်ျားလည်းရှိတယ်မိန်းမလည်းရှိတယ် သာသမီမိဘတွေရှိမင်္ဂလာတုတ်မှာဟောထားတာဟာတရားသင်္ဃလောဟာရတုတ်ဟောထားတာဗျသာသမီဝတရားမိဘဝတရားရှိလို့ဟောတာရှိမဲ့တယ်လို့ဟောဘယ်နေမှာလဲဆိုတော့သမုတိတစ္ဆာနဲ့သမုတ်အမှန်တရားနဲ့ပညာနဲ့လွယ်ပြောလို့ရတာအဲ့ဒီမှာရှိတယ်ပရမတ္ထသစ္စာနဲ့ရောက်သွားတဲ့အခါကျတော့ ယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးသားသမီးလည်းမရှိဘူးမိဘလည်းမရှိဘူးလူလည်းမရှိဘူးနတ်လည်းမရှိဘူးပြန်မာလည်းမရှိဘူးကိုယ်တွေနွားတွေလည်းမရှိဘူးအခုနအတ္တကောင်တက်ကောင်လိပြကောင်လေးဟာသမုဒိသစ္စာနဲ့မှလည်းမရှိဘူးပရမတ္ထသစ္စာနဲ့မှလည်းမရှိဘူး တကယ်မရှိတဲ့တရားတွင်ကျဲနေစိတ်ကူးရင်နေလို့ပေါ့လေဘိုးတော်ကလည်းမဟုတ်ဘူးကူလည်းမဟုတ်ဘူးစိတ်ကူးရင်နေတဲ့တိုက်ရင်သောအမျိုးမျိုးအယူဆအမှားတွေပေါ့လေယုံချိုလိတ်မွေးဆိုတာအငင်းခုံနေဖြစ်ယုံချိုကရှီလားဒူလားအကောက်လားဘာလဲရောက်ရောက်မြင်ရှိမှမရှိတဲ့ဟာကြံဖန်ခြင်းနဲ့အဲ့ဒါမိစ္ဆာဒိဋ္ဌိတွေ60ပါးတို့ဘာတို့အများကြီးဖြစ်ကုန် ဒေဝရသူလာအနိလာကြောင်းလာရလာမွေးမှမရှိတာဒါကြောင့်တချို့ပု္ပ္ပာတွေကိုမြတ်စွာဘုရားမဖြေဘူးမတိလို့မဟုတ်ဖြေလိုက်ရင်တို့ဉာဏ်မှန်မေဘူးပိုရှုပ်တို့မှာပြဉ္ညာပရမခွဲခြားမသိတဲ့ပုဂ္ဂိုလ်တွေကတစ်ခါတစ်ခါလာမိကြတတ္တဝအသိဖြစ်သေးသလားတတ္တဝအသိမဖြစ်တော့ဘူးလား တချို့ဖြစ်တချို့မဖြစ်ဘူးလားမဖြစ်ဒီမဟုတ်ဖြစ်တရားရောလားဇလန်းနေရှိပါလိုရင်းပြောတာအဲသူတို့ပညာပရမဖွဲ့မသိတဲ့အိဆာဒိဋ္ဌိတွေဆိုတော့ရှိတယ်ဆိုလဲသူတို့အဲ့ဒါဥစ္စဒဒိဋ္ဌိတဘောပြေးတော့မှာမရှိဘူးဆိုလဲသတ္တဒဒိဋ္ဌိတော့အောင်မျိုးမျိုးပဲတတ္တဝါတတ္တဝါနဲ့အတိုင်းနဲ့ တူတူပဲလားဘုန်းနဲ့အသက်နဲ့တူတူပဲလားတခြားသီလားမျိုးမျိုးပေါ့မဖြေတဲ့နဲ့မေကွန်းနေလက်စွာပြန်ဖြေဘူးငါဒီယူမရှိဘူးငါဒီယူမရှိဘူးဒီလိုပဲဖြေလိုက်တတဝိုင်ဖြစ်သေးသလားဆိုဖြစ်တယ်ဆိုလို့ရှိရင်လည်းပဲအဲတတရဒိဋ္ဌိပဲသွားအောင် မတ္တဝတိမဖြစ်တော်မူသောဥစေကဒိဋ္ဌိလက်တော်သူတို့ပညာနဲ့ပရမစတ္တိတဲ့ဉာဏ်မှမရှိရသူတို့သိတာပညာလောက်ပြီသမုဒိတ္ဆာနဲ့ပုဂ္ဂိုလ်ကိုသူတို့မသိရဘူးအများဆိုပြဒီယူမှာမယူဘူးတတော်ဖြစ်တယ်လည်းမပြောမဖြစ်ဘူးလည်းမပြောဘူး လောကရဲ့ဆုံးရှိသလားဆုံးမရှိဘူးလားဒီယူငါမယူဖြည့်ရင်တို့ပေါ်ရှုံမှာဆိုတော့ပညာပရမကိုခွဲသိရမယ်အကြောင်းကျိုးတွေသိရဒါမှမဟုတ်ဝိပဿနာယောဂီတရားအကြီးအကျယ်အများကြီးစာမလိုက်စားတော့လေတတ်နိုင်တဲ့လောက်တော့လေ့လာတယ်ပြစ်ပယ်ပြီးတော့မထားတဲ့တရားအထုတ်ရင်ပြီးတာပါပဲကွာ စာမလိုပါဘူးလို့အစွန်းရောက်အောင် မပြောသင့်ဘူးမပြစ်ပယ်တဲ့မြတ်စွာဘုရားဟောထားတဲ့ဆရာတော်ပရိယတ်ပုံဖော်ရတာပရိယတ်ဟာအခြေခံမူလကံပေါင်းကြီးခိုင်မှရည်ရှိမဲ့အမောင်ကျိုးနေရထွက်ကြပရိယတိတာသာဆိုကံပေါင်းကြီးတွေကြည်လင်အေးမြတဲ့ကြည်ကြည်ကံပေါင်းခိုင်မှ မြဲမယ်အဲ့ဒါပฏิပတ်တိအဲ့တော့မှဂျာပန်းလေးတွေလှလှပပပွင့်အဲ့ဒါပฏิဝေဒအဲ့တော့ပရိယတိဖြစ်တဲ့စာပေကိုပယ်လို့မရကိုအများကြီးမတင်နိုင်တော့လည်းပဲကျတော့ဘုရားကြီးရဲ့ဒေသနာတော်တွေဟောပေါ်ညီရချက်တန်တယ်တော့လေ့လာတဲ့နာကြမြူမမတာလာအဲ့လိုရိုးတည်မှမတာတာနာကြလေ့လာတယ် ညာတပရိညာအတိနဲ့ဒိဋ္ဌိကိုချုပ်ပြရတယ်။အဲ့ဒါပညာဆိုဒိဋ္ဌိတစ်မျိုးလည်းချုပ်တာမဟုတ်ပါဘူး။လောဘဒေါသမောဟအကုန်လုံးဟောင်းမသွားကျူးစာအတိနဲ့အဲ့တော့ဒါကြီးဒီလိုမျိုးဟောထားပါသစ္စာရှိရှိဆရာရှိဖို့မှာဟောတာတိတ်ကော ဒေါနီတော်မူတဲ့ဉာဏ်အကြောင်းဟောတယ်အစာဝိရိထုတ်သာဝိရိသေးတယ်မတန်ဘူးတန်အစာညာတပရိညာတမှာယောနီတော်မူတဲ့ဉာဏ်သဘောလည်းပါတယ်အဲဒီတော့မြတ်ဒီကာရဆရာတော်ဘုရားအားမှုပြကံကံရဲ့အကျိုးကိုရှင်ញင်မှုနှလုံးသွင်းမှန်မှန်ကန်ကန်နဲ့နောက်ကြအနိစ္စသဘောဒုက္ခသဘောအနတ္တသဘောအတုပသဘော ဒါတွေရှင်းပြထားပါအဲ့ဒါလေးတွေရှင်းရင်လိုက်တယ်ဆိုရင်ပဲပဲနှလုံးသွင်းမှန်လိုက်တယ်ဆိုရင်ပဲလောဘဒေါသမောဟမာနထိုက်ကြောက်တော့ဟောင်းပါသွားအဲ့လိုခေါင်းပါသွားတော့မှသတိပဋ္ဌာန်၄ပါးဆက်အားထုတ်လိုက်အမြန်မြန်ဆန်ဆန်သူ့အဆင့်နဲ့သူပြုတ်သွားတာတက္ကာယဒိဋ္ဌိလိုဝိသိကိစ္စတော့နောက်ကာမရာဂနောက်အဝိဇ္ဇာ ဝါတနာတို့မာနချက်နဲ့ပေါ့ပြုတ်ဖက်သွားနောက်တစ်ခါအင်္ဂုတ်ထိုထဲမှာလည်းပဲတတကနိဗ္ဗာန်ထဲမှာတင်ညာ9ပါးအရိယလိလာတဲ့မိစ္ဆာတင်ညာဒုက္ခတင်ညာအနတ္တတင်ညာအတုပတင်ညာမရဏတင်ညာမိစ္ဆာဒုက္ခအနတ္တဟောကြားဘူးခုနယောနိသမနတိကာရထဲမှာလည်းပါတာအတုပ ယောနိသောမနတိကာရဓမ္မလည်းပါနောက်ဟိုကတင်ညာခုနှစ်ပါးထဲမှာမရဏတင်ညာအာဟာရပฏิကူလတင်ညာတပ္ပလောကေအနဘိရတိတင်ညာဒါတွေနှလုံးသွင်းမယ်ပေါင်းများမယ်ဆိုလို့ရှိရင်လောဘဒေါသမောဟခေါင်းမှာအခုဒီမှာအဓိကမောဟဒိဋ္ဌိတွေခေါင်းမစေဖို့အတွက် အနတ္တသဘောဉာဏ်ပြီးလောက်ဆင်မြင်မှုအနတ္တရဲ့ဆန့်ကျင်ဘက်ကအတ္တများသောအားဖြင့်ဘုရားဘာသာယူဆယူဆတဲ့သူတွေကလွဲလို့ဉာဏ်နဲ့အတ္တဒိဋ္ဌိအတ္တဝါဒညာတို့လွှမ်းမိုးဒီအတ္တဥမပဲနဲ့အိဋ္ဌဒုက္ခကိုများသောအားဖြင့်လက်ခံကြတယ် အိဋ္ဌာကိုလည်းလက်ခံတယ်ဒုက္ခကိုလည်းလက်ခံတယ်ဒါပဲနဲ့လို့များသောအားဖြင့်ပညာအိဋ္ဌာပညာဒုက္ခလောက်ကိုသာသိပြီးတော့အဲ့လောက်ပဲလက်ခံတာများပါပရမတ္ထသဘောတရားတွေရဲ့အိဋ္ဌာဒုက္ခကိုတီးမှပရမတ္ထယုတိနံရဲ့အိဋ္ဌာဒုက္ခကိုသိပြီဆိုလို့ရှိရင်အနတ္တလည်းသိတာပါပဲ။ အနိစ္စဒုက္ခကိုသာလက်ခံပြီးတော့အနတ္တလက်မခံဘူးဆိုတော့သူတို့သိတဲ့အနိစ္စဒုက္ခပြဉ္ညာအနိစ္စဒုက္ခလောက်လူတွေသိတာတို့တိုက်တီးပြိုတာကဘာကြီးပျက်စီးတာတို့စသည်အဖြစ်ပေါ့အနိစ္စတရားတွေပါပဲဓမ္မရဒုတိယရတတိယရပျက်စီးတာတပည့်တော်တောင်းနေပျက်စီးတာတွေလွှမ်းမိုးတာတွေအနိစ္စတရားတွေပဲ ဟောရေဘေးတို့မိဘေးတို့ဒုက္ခရောက်ဒုက္ခတရားပြဉ္ညာနဲ့ပတ်သက်တံဝေကဉာဏ်အတွက်ဟောက်ကြည့်ရပါတံဝေကဉာဏ်ကိုဖြစ်စေတယ်သင်္ခတပါရမတ်ယုတ်တိနံရဲ့အိစ္ဆဒုက္ခသဘောပေါက်မှာပိုင်ပိုင်နိုင်နိုင်သိမှာသဘောပေါက်တယ်ဆိုတာဝိပဿနာတရားနာခံမှန်းလို့ရတယ်အနုမာနခံမှန်း သုတ်တင်နေတယ်လည်းလည်းပြောင်းနေနေတာပဲလက်ဖြစ်ပြမှာသုတ်တင်ရကငါတော်မြောင်းနန္ဒရကဒီသိန်းကျော်ဘုရားဟောထားတာကိုယ်တိုင်တော့မသိဘူးပေါ့ခံမှန်းလို့ရရုပ်တင်နေတယ်လည်းလည်းပြက်ဘုရားဟောရင်လည်းရုပ်တင်နေပြက်ဟောင်းပြက်အတိဆက်ဟောင်းပြက်အတိဆက်ပါလာနေထိုင်မြဲတမ်းရုပ်တင်နေအဲ့လူအဲ့ဒီနေရုပ်တင်နေတော့ဖြစ်ပြက်ဒါကတော့ တင်ညာပေါ့ဒီမှာလားဒါပေမဲ့နိုင် ထိုးတွင်းသိတယ်ဆိုတာသတိပဋ္ဌာန်၄ပါးရှုမှတ်ပွားများတယ်ဥတ္တရဘေယညာရောက်ရုပ်တင်ညာရဲ့ဖြစ်ပျက်ကိုပိုင်ပိုင်နိုင်နိုင်မြင်လာအနုပိုင်းမှာတော့ကြာကြာလလမမြင်သေးဘူးပိဋိပတ်တိတွေဩဘာသာညာဩဘာသာဆိုအလင်းရောင်တွေပြောတာအဲ့ဒါတွေအများကြီးရှိသေးတယ်အရင်ပိုင်းရောက်လာတော့ မှတ်ချလိုက်ပျောက်သွားလိုက်ပေါ်လိုက်မှတ်ချလိုက်ပျောက်သွားလိုက်ပေါ်လိုက်မှတ်ချလိုက်ပျောက်သွားလိုက်ဖြစ်ပြတယ်ကြာကြာနာနာမြင်လာတာအဲ့ဒါမှပရမတ္ထတရားတွေနေစာဒုက္ခဝင်လာနာကျင်ကြိုက်ခဲဩနေရမှာဒုက္ခမဟုတ်လက်ကိုပြောင်းနေနေတာဟာဒီဆုံးကြတော့နှိမ့်ဆက်တဲ့သဘောတရား ဒါကရှုမှတ်ပွားများတဲ့ရင့်ကျက်တဲ့ပုံကိုယ်လေးအတွက်ပြောတာအဲလောက်ထိအဆင့်မရောက်သေးလို့ရှိရင်လည်းပဲအိစ္ဆဒုက္ခခံမှန်းပြယုတ်ပညာဒုက္ခပြည့်ပရမတ္ထတရားတွေကိုလည်းမလေ့လာဘူးဝိပဿနာလည်းမရှိမှတ်တဲ့ပုဂ္ဂိုလ်တွေကပညာလောက်ပဲမြင်တော့ပညာအနိစ္စဒုက္ခတော့လက်ခံတယ်အနတ္တကိုလက်မခံဘူး အနတ္တအတ္တမဟုတ်ဘူးအတ္တမဟုတ်ဘူးဆိုတာဘာပြောတာလဲဆိုမခိုင်မာဘူးမမြဲဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူးဒီယူဆလေးတွေကအရေးကြီးလို့ရောဒါအကုန်လုံးတွေလူနဲ့ပြမတတ္တဝါအားလုံးတို့အတွက်ဖျားဟောသွားတယ်ဘယ်လူမျိုးအတွက်ဘယ်ဘာသာအတွက်ကွက်ကွက်ကလေးဟောသွားတဲ့တရားမဟုတ်လူနဲ့ပြမတတ္တဝါအားလုံးအတွက် အမြင်မှန်ရပါစေတစ္ဆာတစ္ဆာတရားအန်တရားတွေသိမှန်ကိုမှန်တိုင်းသိတော့ဘာဝတရားတွေမှန်တရားတွေသိပြီဆိုရင်ပယ်တင်ပယ်လိုက်တာပယ်ခြင်းလားနောက်ပယ်နိုင်လားဒီတိတိတိုက်ပယ်လိုက်တာပယ်ခြင်း အဲသိတဲ့သိလိုက်တဲ့တရားတွေသိဖို့ပဲတဲ့ပဲတဲ့တရားတွေပယ်ဖို့အတွက်ပွားတဲ့ပွားလိုက်တဲ့တရားဉာဏ်နာတာတွေတရားအထုတ်တာဆာလိုပြောရင်တော့မက်ကင်၈ပါးပေါ့လေမက်ကသစ္စာပွားများအခုတရားနာနေတယ်ပွားများနေတာတရားနာတာအနာတိလသမထဝိပဿနာအကုန်လုံးနိဗ္ဗာန်ကိုဥတည်ပြီးတော့လမ်းစဉ်မှန်းနေလို့ရှင်မက်ကင်၈ပါးတဲ့ဝင်တာပါပဲသို့တော်လည်းပဲ နီးတော့အကြောင်းဝေးတော့အကြောင်းတော့ပွားတာပေါ့အနာသီလသမထဝေးတော့အကြောင်းဝိပဿနာတော့နီးတော့အကြောင်းဝိပဿနာမှလည်းဉာဏ်ရဲ့အစစ်အမှန်နာမရူပပရိစ္ဆေကဉာဏ်နဲ့ဟိုးလောဘဉာဏ်နီးသွားပြီပေါ့ညလောမပြီးကုတ္တရဘူပဲလို့တော့ကုတ္တရဘူပဲဆက်သွားအဲဝေးတော့အကြောင်းနီးတော့အကြောင်းဒါပဲကွာနိဗ္ဗာန်ကိုရည်ရွယ်ပြီးတော့သီလသမารိပညာလမ်းပေါ်မှာရှောက်လှမ်းနေလို့ရှင် တနည်းအားဖြင့်မစ္စည်းမပရိပဒလမ်းပေါ်မှာရှောက်လန်းနေလမ်းစဉ်မှန်းနေတာလမ်းစဉ်မှန်ရင်မက်ကင်နဲ့ဝင်နေတာတတိမြဲမြံတမာတတိလမ်းစဉ်မှန်မစ္စည်းမပရိပဒအဲ့ဒါအခုတရားနာနေတဲ့အနတ္တအောင်ပိုင်ပိုင်နိုင်နိုင်သိဖို့အတ္တအောင်ပိုင်ပိုင်နိုင်နိုင်ပယ်ဖို့ပေါ့ရဟနာတော်အဖြစ်ပယ်တာတော့ညာတပရိညာနဲ့ပယ်တာပေါ့ တတိပဋ္ဌာန်၄ပါးရှုမှတ်ပွားများဝိပဿနာတရားတွေပွားများတဲ့တင်ကဝိက္ခမနပယ်နိုင်ရင်တော့ကိရဏပရိညာနဲ့ပယ်ရာရောက်တာပွားပြီးတော့ပယ်တာမဉ္ဇဉ်ဘုံညာရတော့မှတကယ်ကိုအပြစ်ပြသမုတ်စီဒဗဟန်အနေနဲ့ပယ်နေတာပေါ့အခုတရားနာနေတာတော့ညာတပရိညာပေါ့အဓိကတရားနာတော့မှမိမိဉာဏ်ကိုအစွမ်းကိုသုံးချ ဒါပေပိယတိတွေလည်းတင်ထားတယ်ဝိပဿနာအလေ့အကျင့်တွေအတွေ့အကြုံတွေမြောင်များစွာရတဲ့ဆရာတော်သမန်တော်တွေယောဂီဟောင်းကြီးတွေရတော့နာကတရားနာညာကခန္ဓာလှဲ့လို့ကောင်းပါလေရင့်ကျက်နေဒီတရားတော်တွေထပ်ခါထပ်ခါနာဘူးလေပုဂ္ဂိုလ်တိုင်းနဲ့သူများပြန်ဟောနေတဲ့ဓမ္မဂရိကတွေလည်းရှိတာ သူများပြန်မဟောတော့လည်းပဲရိတ်တာပေါင်းစုံဝင်ပြီးတော့ရင့်ကျက်နေတဲ့ဒီလိုကောင်းနေလည်းရှိရအတွေ့အကြုံရင့်ကျက်နေတယ်နားလေသဘောပေါက်တယ်ဆိုရင်တော့ဓမ္မဘုဟုတ္တအနေနဲ့နာနာညာကခန္ဓာလက်ပေါင်းပါမရင့်ကျက်သေးဘူးဆိုရင်တော့တရားကိုပဲမှတ်မှတ်သားသားနာရကောင်းဘာဟောတယ် ကျေးဇူးတော်ရှင်ချမ်းမြေဆိုင်တတ္ထမရန်ဒီဆရာတော်ဖရာကြီးကျေးဇူးတော်ရှင်ရွှေတောင်ဆရာတော်ဖရာကြီးကျေးဇူးတော်ရှင်ရွှေမင်းဝန်ဆရာတော်ဖရာကြီးဟောတာစာအုပ်ကလေးနဲ့မှတ်မှတ်သားသားနာတာကောင်းဒါဆိုတော့ခုမှအာထုတ်ခါသာရှိသေးတာလိလာခါသာရှိသေးတာဒါတွေပေတွေကလည်းအများကြီးတတ်ထားတယ် ကျမ်းဂန်တွေဆုံးတယ်ဟောလိုက်တဲ့ကဘယ်တုတ်တန်တွေဘယ်ကဟောတာတန်တိနဲ့ချွတ်အဲ့လိုကျွမ်းကျင်ပြီးသားပုဂ္ဂိုလ်တွေကတော့နာကတရားနာဉာဏ်ကခန္ဓာလှည့်တာကောင်းပါတယ်အဲ့လိုမကျွမ်းကျင်မဲနဲ့တရားနာဂါမပဲတချို့ကရှူရှဲရှူရှဲလို့တရားနာဂါမပဲဝေဒနာလိုက်အဲ့ဒါလုပ်ငန်းကွယ်မကြဘူးတရားနာရင်တရားပဲဒေချာနာဖို့လို့ မှာကျေးဇူးတော်ရှင်သာမဏေကျော်ရေးတဲ့စာအုပ်ကိုဖတ်တယ်။စာအုပ်ဖတ်ရင်စာအုပ်ကိုပဲသိချာကြဖတ်။ဆရာတော်ဘာတွေဆိုလိုလဲ။ဘာတွေကိုသိသိကျင်လို့ရေးထားတယ်။ကိုကျင်းစာကြည့်ပေါ့။စာအုပ်ဖတ်ကြည့်ပေါ့။စာအုပ်ဖတ်ရင်ဝေဒနာလိုက်ကြည့်ပါလား။စာတွေဘာရေးထားမှမသိတော့။စေတနာမေတ္တာနဲ့ဆရာတော်ဖျားကြီးကပင်မခံပြီးရေးထားတာ။အလုပ်တွေအားနေလို့ရေးတာမဟုတ်။မအားတဲ့ကြားတဲ့စာချတာစာချတာ အာဆုံးမရိုက်တယ်ဆုံးမအာဝေယဝဆတွေလောက်အဲ့ချားတဲ့ရေးရညာတွေစေတနာမေတ္တာအပြည့်ဝတလာပါတို့နာမည်ကြီးဖို့တို့ရှိပါပါရတော့မြဲကြီးကြီးထားတော့ဦးဇင်းသာမဏေပင်တတ်တဲ့ပုဂ္ဂိုလ်ဖာဟာကျေးဇူးတင်လို့မဆုံးနိုင်နည်းနည်းလေးတော့သဘောပေါက်တယ်ဘယ်မှာ ဟောထားတယ်ဘယ်ပါဠိရဆိုဘယ်သိမလဲသူကစာမစုံနဲ့လူဓမ္မတိရဆရာတော်ဘုရားကြီးတို့ရေးထားတော့အဲ့ပါဠိကိုအလွတ်မကျက်နိုင်တာထားကိုသိတာမှန်တယ်ဝတ်တာပါဟုတ်တယ်အပြစ်တွေမြင်နေတာဟုတ်တယ်အပြစ်ကိုမြင်အောင်လို့ဝိပဿနာအားထုတ်နေကိုထင်တာနဲ့ဟုတ်တယ်စိတ်ကိုချမ်းသာမှန်နေတာအဲ့တော့စာအုပ်ဖတ်တဲ့အခါမှာစာအုပ်ရဲ့ ဆိုလိုမှုပေါ့ဘာဆိုလိုလဲအဲ့ဒါပဲဥရွှေအောင်ရေးထားတဲ့စာအုပ်ထဲမှာတတ္တထအတိတ်ပါယထဘာဝဋ္ဌဒီရေးထားတာတကြောင်းနဲ့ပဲလေအတိတ်ပြရကိုညာနဲ့ချက်ယူ10ကြောင်း15ကြောင်းကြောင်း100လောက်ရဒီစာထဲမှာပဲစိတ်ဝင်စားဖို့လိုတယ်စာဖတ်တဲ့အခါအဲ့လိုပဲတရားနာတဲ့အခါမှာလည်းတရားထဲမှာပဲစိတ်ဝင်စားဖို့ဘာဖြစ်လို့လဲဆိုတော့ ပုဂ္ဂိုလ်တွေနာမည်ကြီးတာတွေဖိတ်ချိတ်တာမှန်သလားမှားသလားဖြစ်နိုင်သလားမဖြစ်နိုင်သလားဒါတွေကို လေ့လာပါဟောတဲ့သူကဖះမှာမဟုတ်ပဲအပေါ်လိုရှိမှာပဲမှားရင်လည်းမှားတတ်တယ်ကိုကကိုဉာဏ်သိထားတဲ့အခါကျတော့ဟာဒါနဲ့နဲ့မှားတော့ဒါမှန်အာဒါကတော့တော်တော်ဟုတ်တာပဲဟေဒါကျင့်ကိုကျင့်ရမယ်တရားဒါလိုဖတ်ချက်ချလို့ရ နာသာနာလာတော့တချို့ကက်ဆက်ကြီးတွေဖွင့်ပြီးတော့ဘေးကကြားလို့ရှင်တရားနာတော့ဘယ်ဟုတ်မလဲဒီတိုင်းဖွင့်တာဒီဘက်လှုပ်ချင်တာလောက်ရှောက်လို့နာမမနာဘူးလူကြားကောင်းလို့အဲ့လိုပဲတချို့တရားနာကမှရှုရှုရှုရှုရှုရှုတရားနာကမှဖောင်းနေပိတ်နေတရားနာကမှပဲနာရခြင်းနဲ့လို့ကိုကိုကိုကိုတိပါရင်းကျက်တဲ့လူတွေကိုမဆိုးလို့ပါဘူး မရင်ကြဘူးဆိုရင်စာအုပ်ဖတ်ရင်စာအုပ်ပဲသေချာဖတ်ဘာဆိုလို့လဲတရားနာရင်တရားကိုပဲသေချာမှတ်တာမားရင်ပယ်လိုက်ပိုရင်ပယ်လိုက်လိုရင်ဖြစ်ဒါနှလုံးသားထဲမှာတသက်လုံးသိတာမြတ်စွာဘုရားရဲ့မျက်နှာမြတ်စွာဘုရားရဲ့စေတနာနဲ့ဟောတာအဲ့လိုဖြစ်ရမယ်တရားနာတဲ့တချို့က နာကတရားနာညာခန္ဓာလဲဆရာတော်ကြီးတွေဟောသွားတာအမှန်မင်းနဲ့အဲကိုနားလဲဘုရားရင့်ကျက်တဲ့သူတွေအတွက်ပြောသွားတာမင်းကျက်လို့ရှိရင်အမှမဟုတ်ဆရာတော်ဘုရားကြီးဟောတယ်ဒုက္ခ6မျိုးဟောတယ်ကိုယ်ရှုရှဲလို့နာဒုက္ခတစ်မျိုးလောက်ပဲသိတယ်ငါမျိုးကဘာမှမသိဘူးတရားနာဆိုနတ်ပါကျေးဇူးတော်ရှင်မာသီဆရာတော်ဘုရား၏ဝိပဿနာဉာဏ်ဆိုတာဘယ်အရှိဖြစ်တဲ့နည်းသင်္ဃာလေးဆိုလိုက်တရားရှင်းပြလိုက် ကိုကဘောင်းနဲ့ပိန်နဲ့လှုပ်နေဆရာတော်ကြီးဘာဟောတော့ဟောလို့မပြီးတော့ဉာဏ်နာတာတရားနာတာကိုပဲခင်းဆိုင်ရအညာတပရိညာသူဉာဏ်နဲ့တကယ်ရှုမှတ်ပွားများတဲ့အခါကျတော့တိရဏပရိညာရင့်ကျက်တဲ့ဆရာတော်ကြီးတွေတော့မဆိုလို့ရင့်ကျက်တဲ့ဆရာတော်ကြီးတွေကဟောတဲ့လူတော်တတ်တယ်ပိဋကသုံးမွှေနောက်လာစလိုက်တဲ့ဘယ်တုတ်တန်ဟောတာတန့်သိဟောတဲ့လူကတကောင်မသိဘူး အဲဆရာတော်ကြီးတွေကပို့သေးတယ်အဲ့လိုဆရာတော်ကြီးတွေကြတော့ဘလို့လို့လို့ကျွမ်းကျင်ပြီလားကိုကဘာမှမကျွမ်းကျင်နေပဲနဲ့အဲ့ဒါတရားကိုသိမဆိုင်ဘူးဆိုရင်ဘာဟောတော်မှမလို့ဘာဟောတော်မှမလို့ဆိုတရားနာအကျိုးနတ်ပါတရားနာအဲ့ဒါတရားနာအကျိုးနတ်အခုပြောရတာအနတ္တကိုအဓိက ပြောကျင်တာရောကြီးကျွန်တော်ဉာဏ်ပြီးတော့ပြောမှာအနတ္တအတ္တမဟုတ်ဘူး ထိပ်ပြရဒါပဲအနတ္တအတ္တမအတ္တဆိုတာခိုင်နေမြဲတဲ့ကိုဖြစ်စေရင်လို့ဖြစ်တဲ့မခိုင်မမြဲဘူးမိမိဖြစ်စေခြင်းတယ်လို့မဖြစ်ဘူးအကြောင်းအားလျော်စွာအကျိုးဖြစ်တယ်အကြောင်းကောင်းမှအကျိုးကောင်းတယ်အကြောင်းပြည့်စုံမှအကျိုးပြည့်စုံတယ်ဘုရားဝါဒဝိပဿနာဝါဒ ဉာဏ်ပညာအများကြီးပါတယ်မှတ်တမဲ့ဆိုလို့ရှိရင်ဉာဏ်ပညာကိုအသုံးမချဘူးဆိုလို့ရှိရင်ခလုတ်နှိမ့်လိုက်တာနဲ့မီးလင်းတာပဲခလုတ်ချန်တာနဲ့ခလုတ်ကလေးနဲ့ရမှုလေးနှိမ့်လိုက်တာနဲ့ဖြစ်တာပဲကိုဖြစ်စဉ်တို့ဖြစ်နေတာပဲမင်းတို့အနတ္တဆိုဘဖြစ်စဉ်တို့မဖြစ်ဘူးပြောတယ်ဟိုငါဖြစ်စဉ်တို့ဖြစ်တယ်ပူဆိုရေးပူဆိုပူအောင်လုပ်ရတယ်အေးဆိုအေးအောင်လုပ်ရတယ်အပေါ်ရမတ်တမဲ့ဆိုလို့ရှိရင် အတ္တဖြစ်သွားတတ်တယ်နော်ယောဂီအဲ့ဒီပူအောင်အေးအောင်ပန်ကာရီလဲအောင်စက္ကရိယာရဲ့ပြည့်စုံတတ်စင်မထားဘူးလားလူတွေတည်တဲ့လေမြန်နေတော်မှ မောင်းရင်ရတယ်လို့ဆိုပြီးမောင်းတော့ပြက်ကြသေးတာတွေမရှိဘူးလားအကြောင်းဝင်ညွှတ်လို့ရှင်အကျိုးလည်းပဲမရဘာသာဖွင့်ရင်လည်းသူ ဆက်သွယ်မှုတွေစက်တီဆောင်မှုတွေကောင်းနေတော့ခလုံးနှိမ့်နိုင်လဲမှာပဲပြမီးမလာဘူးတဲ့လဲပါအဲထဲတော့မှပြက်နေပြီတဲ့လဲပါကျောင်းအားလျော်သွားကျုပ်ဖြစ်တယ်ကျောင်းပြည့်စုံမှအကျိုးပြည့်စုံယူဆလေးတွေမှာတဲ့ဘုဖြစ်စေခြင်းလည်းမဖြစ်ဘူးလူပဲဖြစ်ဖြစ်ကိုယ်လည်းချမ်းသာခြင်းနဲ့စိတ်လည်းချမ်းသာခြင်းနဲ့ဘေးဆိုးရန်တို့ကတ်ဆိုးတွေ မတွေ့ကြဘူးမမြင်ကြဘူးဟိုဖြစ်စေကြတော့ဖြစ်ရဖြစ်ဖို့အနိကပြောမယ်ဆိုရင်ဘယ်သူပဲဖြစ်ဖြစ်မအိုခြင်းမှုမနာခြင်းမှုမသေးခြင်းမှုအိုပါစေနဲ့မနာပါစေနဲ့မသေးပါစေနဲ့ရပါမရဘူးကြောင့်ခန္ဓာကိုယ်ရတာအိုမှာပဲနာမှာပဲသေးမှာပဲအဲ့ဒါပြရတော့မပြိဋ္ဌာန်ဆာ ဟိုမှာပဲနာမှာပဲဒီမှာပဲအသက်ရှည်အောင်လုပ်တဲ့နည်းတွေရှိတယ်သက်ရှည်ရရှည်ရပဲတနေ့ဒီမှာပဲရင့်ကျက်နေတဲ့ဇရာပဲအခါကုန်းနေမှာတွားကျွနေမှာဇရာမဟုတ်အသက်ရှည်သွားတယ်ဆိုရင်လည်းဇရာပဲရင့်ကျက်ဤမျိုးမျိုးကြောင့်လောကီတိတ်တိမဟိတိနည်းတွေကြောင့်သွားမကြိုးဆံမဖြူတဏ္ဍမမဖြစ်ပေမဲ့လို့အိုရာအိုရာရင့်ကျက်အိုရာပဲဇရာကိုတားလို့မရမရဏကိုလည်းတားလို့မရ ခဏိကမရဏတွေအများတန်းသေးနေတာအဲ့တော့အနတ္တတရားနိလိလိုတိုင်းမဖြစ်ဘူးအဝတ္တဝတ္တနထေနအနတ္တမိမိဖြစ်စေတယ်လို့မဖြစ်ဘူးကြောင်းအားလျော်ချိုးဖြစ်တယ်အတာမိကတ်ထေနအနတ္တဆိုမရဘူးအတူတူပါပဲအလိုမလိုက်ဘူးဆိုမရဘူးအတာရကထေနအနတ္တ နှစ်သာရမရှိဘူးနေဆဒုက္ခဆိုတဲ့ကောင်းမြတ်တဲ့နှစ်သာရတွေမရှိဘူးရဲရာတို့ချမ်းသာတဲ့ချမ်းသာမှန်လို့ဆိုတဲ့နှစ်သာရတွေမရှိဘူးဒါပေမဲ့အနတ္တသဘောမသိကြတယ်ဒီလိုဖြစ်ဖြစ်ပေါ့များသောအားဖြင့်ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်များသောအားဖြင့်အတ္တကောင်လေးရှိတယ်အတ္တကောင်လေးကအခိုင်အမာပဲဒီအတ္တကောင်လေးကဘယ်တော့မှမသေးဘူး နိဝတိအတ္တဘုရားမှာရှိတယ်။အနာကိုပုတ်ဆွေးသွားတဲ့အခါမှာသူကထွက်သွားတယ်။ဒီခန္ဓာမှာသွားဝင်။ဒီခန္ဓာမှာသူကသွားပြီးတော့စီမံနာပဲ။ရောက်ရာခန္ဓာကိုသူစီမံနာပဲတာမိအတ္တ။ပါလာလာလာနေတဲ့ခိုင်းတာဘုံလုံးနာသူလုံးတာပဲ။ဘာကအတ္တတော့။တာယံဝတိဆိုရတဲ့ဒီတိုင်းကခန္ဓာကိုယ်ဟာဒီအတ္တအလိုလိုက်ရတယ်။မျိုးမျိုးပါပဲ။ ယူကြအဓိကကတော့အတ္တဩပရိစ္ဆသမုပ္ပရတာဆိုတဲ့ဆောင်းထက်မှာဆရာတော်ဘုရားကြီးဒီပြထားတာမတန်ကောင်းပါတယ်တချို့ကလည်းယုတ်တရားကိုအတ္တလို့တချို့ကဝေဒနာကိုတချို့ကပညာကိုတချို့ကသင်္ခါရကိုတချို့ကဝိညာဉ်ကိုအတ္တလို့ယုတ်ဟာမှာပဲဝေဒနာမှာပဲသင်ညာမှာပဲသင်္ခါရမှာပဲဝိညာဉ်မှာပဲ အဲ့လိုလဲယူတယ်ရုပ်ရှိသောငါငါ၌ရုပ်ရုပ်၌ငါရုပ်တစ်မျိုးတည်းမှာပဲခုနကတော့ရုပ်ကိုယူတာတစ်မျိုးနောက်ခန္ဓာ၄ပါးကျန်တဲ့ခန္ဓာ၄ပါးကိုယူတာတစ်မျိုးအဲပေါင်းလိုက်တော့ရှင်းညို့ရုပ်တစ်မျိုးတည်းမှာ အတ္တအနေ၄မျိုးဖြစ်သွားအဲ့တော့ခန္ဓာ၅ပါးဆိုတော့၄၅၄20တက္ကာဒိဋ္ဌိ20 ဒါတွေကသာမီးပညာရှင်တွေကတော့လွယ်လွယ်လေးပါပဲဘာမှခက်ပါဘူး။ဒါပေမဲ့ဝိရဒသူတွေကစုပ်အနာ၄ပါးအတ္တယူဝေဒနာကိုအတ္တလို့ဝေဒနာလွယ်တဲ့ခန္ဓာ၄ပါးကိုအတ္တလို့ယူပြန်တယ်။သူကြတော့ခန္ဓာ၅ပါးလုံးကိုအတ္တလို့ယူတယ်။အဲချို့ကြတော့လေခန္ဓာ၅ပါးမှာအလွတ်အတ္တကောင်ကြီးရှိတယ်တက်ကောင်ကြီးရှိတယ်။အတ္တဝိညာဉ်ကောင်ကအခုသုံးညဝိညာဉ်လောက ဘုရားဟောထားတဲ့ဝိညာဉ်ကဝိညာဏနာကြီးနဲ့ညာဏအထူးသိတာညာဏဆိုတာသိတာညာစိတ်ကိုပြောတာဆိုတာဆိုတော့ညာလေးသက်ဝိညာဉ်ဆိုတာကကောင်းလေးဝိညာဉ်ကောင်းလေးအတက်ကောင်းအလွယ်ကူတာပြောတာအတ္တရဲ့ပရိယေပရိယေဝေဝုတ်ပြောတာပုဂ္ဂိုလ်တ attva ငါသူသက်ကောင်းလေးပြာကောင်းဝိညာဉ်ကောင်း အတ္တရဲ့အစွဲပွားပြဉ္ညာနယ်မှာတော့ပုဂ္ဂိုလ်တ attva ပြောကြဆိုကြတာအတ္တကောင်ဝိညာဉ်ကောင်ကမရှိပါဘူးသူတို့ထင်နေကြတယ်ဝိညာဉ်ကောင်မဟုတ်ဘူးသုတိပြည့်ကိုလွန်လွန်သွားတဲ့အခါမှာပေတဘုံဘဝရောက်သွားတယ်ပေတဓမ္မတရေလူအစီလူတပည့်တာမန်လူမျက်စိနဲ့မမြင်နိုင်လို့ဒါဝိညာဉ်ကောင်ခါလေသူတို့ တ်ပုံတွေပါရတဲ့မှာတွေ့ရတယ်။ကောင်းကောင်းရှိတယ်။သိပြကောင်းလို့ထင်တာ။မဟုတ်ဘူးသူတို့ခန္ဓာ၅ပါးအပြည့်စုံရှိ။သူတို့ယုတ်တည်းကမ္မဇယုတ်တည်းဆိုတော့နူးညံ့။တချို့ကလည်းသိပ္ပံဘာသာနဲ့တွဲပြီးတော့ယူတယ်ဣတာဒတ်တွေအပြည့်စုံမမမအောင်ဘုရားဟောတာကအပြည့်စုံမှကမ္မဇယုတ်။နတ်တွေလည်းကမ္မဇယုတ်။နတ်တွေကမ္မဇယုတ်။တိမ်မွေ့တယ်နူးညံ့တယ် ညာမနဲ့ရုပ်ကြမ်းကြီးဖန်ဆင်းလို့လည်းရလူပြည်လာတဲ့အခါမှာရုပ်ကြမ်းကြီးဖန်ဆင်းလို့ရမြမာကြီးတွေအမတန်နုတရားနာမတရပြီတရားနာနေမြေကြီးတဲ့ကြုံတော့ရုပ်ကြမ်းကြီးဖန်ဆင်းဆိုတော့မှဖန်ဆင်းတော့မှမတရပြီတရားနာလို့ရဣဒာဒတက်တက်နဲ့ဖန်ဆင်းလို့မရပါဘူးဒီလိုပဲနုညံနာနုညံကမ္မဇယုတ်လို့ဒီကကံကြောင့်ဖြစ်တယ်လို့အမတန်နုညံ့ အဲပြည်မှာပွေးတွေကြိုက်အငွေဆိုပွေးရဘယ်လိုကြိုက်ရုပ်ကြမ်းကြီးတွေဖြစ်တာပဲဒါကြောင့်မလို့ကြိုက်တယ်အယိုးကြအောင်ကြိုက်တယ်အရဲပုံတွေတော့မှအယိုးတွေပါအယိုးကြအဲ့အယိုးရင်းချင်တွေကိုလင်းတာကြီးငရဲလင်းတာကြီးငရဲသေးကြီးတွေကယိုးရင်းချင်ကြီးလာဖောက်စားနောက်ကြတော့မီးလောင်လိုက်တော့ဟုံးဆိုမီးလောင်ပြီးတော့ချက်ချင်းသုံးခါဟောပြချက်ကောင်းကြီးမှမိများများလောင်ဒုက္ခများများရောက် ငရဲပုံကိုကံကာမနမိတ်နဲ့တွေ့တော့ကတော့ယုံကြည်ပြီးပေါ့ပြမျောနေတယ်ဟိုရောက်သွားတယ်အဲ့ချိန်မှာတော့ယုတ်ကြမ်းကြီးဖြစ်သေးဘူးပေါ့ဒါတော့မှပဲမိဘူးဟတ်တာပူတယ်တကယ်ငရဲပြီးရောက်ပြီးအဲခံတော့ဆိုရင်တော့ယုတ်ကြမ်းကြီးဖြစ်မှာဘာဖြစ်လို့လဲဆိုတော့ကိုယ်တွေကြိုက်တာအငွေ့တွေဆိုတော့ကိုယ်ကဘယ်လိုလုပ်ကြိုက်ကြိုက်တယ်ဓာတ်နဲ့ထိုးတဲ့အပေါက်တွေဖြစ်တယ် ဓာတ်တွေလှန်နေတဲ့ထိုးလို့မဲသားတွေမှာပေါက်တယ်မိကြီးလောင်တဲ့ဓွာရကိုပေါက်ကအကုန်ဝင်နေခုံးဝေမိတွေကိုနာကြောက်ဆရာကြီးအဲဒါရီကတော်တော်နဲ့ချိုင်းတယ်ညင်းဖုံနေကြမလို့ပါဘူးလေကြိုက်တာကြီးပေါ့အဓိကကတော့ကြီးကျယ်ဆင်းရဲဒုက္ခရောက်တယ်ဒီခန္ဓာကိုယ်ကြီးကံရောက်မဲပြီးရောက်ပြီဆိုသုံးခါအောင်တော့ကောင်းဖြစ်သွားတယ် ကြီးကြီးဖြစ်သွားတယ်6မိုင်လုံးဖြစ်သွားတယ်လေကောင်ဒုသနာဒါ7မိုင်လုံးနဲ့တွေ့လို့ရှိရင်အဲ့လိုဖြစ်သွားတယ်အဲ့အကြီးကြီးပဲမိလောင်ဝိရိယအကိုက်စုတရားထိုးအငွေခန္ဓာဆိုလို့ရှိရင်စုကဘလို့ထိုးအငွေဆိုတကယ်ကိုစုထိုးတကယ်သွေးတွေကြတကယ်ကိုပေါက်ပြဲကုန်ဒါပဲနဲ့ဒီလိုပေါ့လေနိစ္စရနိစ္စရဒီလိုပဲယူကြဟိုထင်ထင်ကြီးတွေပေါ့ တပညုတဘုရားမဟုတ်တော့မှားတဲ့ခါလဲမှားမှာပေါ့အဲချင်းကြီးတွေယူကြတာမမှန်တော့တကယ်ဉာဏ်ကြီးတွေတကယ်ခံရတာအဲ့တော့အနတ္တဆိုတဲ့သဘောကအတ္တကောင်အတ္တကောင်လိပ်ပြကောင်မဟုတ်ဘူးမခိုင်မြဲဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူးမခိုင်မြဲဘူးကိုဖြစ်စေခြင်းလို့မဖြစ်ဘူးဒီနှစ်ခုကိုသဘောပေါက်မခိုင်မြဲဘူးဆိုတော့ အိဋ္ဌတရားတပ်ပေသင်္ခါရအိဋ္ဌခိုင်မြဲဘူးမိမိဖြစ်စေခြင်းလို့မဖြစ်ဘူးခန္ဓာကိုယ်ထဲမှာအတ္တကောင်အတ္တကောင်လိပ်ပြကောင်မရှိဘူးမင်းတို့ပုံမှန်လေးပြပြသားသားသဘောပေါက်ကြနော်ရောင်းတော့မောင်းတော့မလုပ်နဲ့ခန္ဓာကိုယ်ထဲမှာအတ္တကောင်အတ္တကောင်လိပ်ပြကောင်ပိုင်ရမယ်အဲ့ဒါ ဒါညာတပရိညာပဲအာယုတ်ဉာဏ်တွေပဲဆိုတာများသောအားဖြင့်ခလေးလေးအစသိရဲ့သူပြောကြမလို့ဒီအတ္တကောင်လဲနေကြတယ်ဇရပတ်လဲအတ္တကောင်တက်ကောင်ကြည့်ရအောင်အတ္တကောင်တက်ကောင်လေးပြောအောင်မရှိဘူးတကိုးပိနေရလို့ခန္ဓာကိုယ်ွဲတွေဖြစ်သွားအဲ့ဒါတကိုးကြောင့်ဖြစ်တာအတ္တကောင်တက်ကောင်မဟုတ်ဘူးတကိုးပိနေရောက်ဖန်ဆင်းလို့ရတယ် ကိုယ်တရားလည်းခန္ဓာကိုယ်တစ်ပေါင်းကိုယ်တို့ပဲကိုယ်ခန္ဓာလို့ရမြတ်စွာဘုရားတော်ကြည့်ပါလားဘုရားဝါမှာတာဝရိနာမှာတရားဟောမြတ်စွာဘုရားခန္ဓာကိုယ်တစ်ခုအောင်မှာတရားဟောမိတ္တမတရားဟောမြတ်စွာဘုရားအစစ်ကဒုပြည်မှာမြောက်ကျောင်းမှာဆုံးခံပြီးတော့စံတကူတော်မှာဆုံးဖုံးပြီးဟိုမှာလည်းတရားဟောမိတ္တမတရားတွေဟိုမှာဟောတယ်ဘယ်ထိဆက်ဟောဆရာ ပြောခဲ့တယ်ဟောနေတာမဟုတ်ဘူးမပြတ်ဘူးတရားတောက်လျှောက်ဟောဘုရားတကူကသူကြည်လာပြီးတော့စန္ဒကူတော်မှာနောက်ဆုံးဖုံးပေးတယ်ရှင်သာရိပုတ္တရာလာပြီးတော့ဝကျုဝငယ်ပြုအဲ့ဒါအတ္တကောင်တက်ကောင်လိပြကောင်မဟုတ်ဘူးတကူပင်ငင်ကြောင့်ရုပ်ခွဲလို့ရတယ်ဒိဋ္ဌံထားလို့ရတယ်ဘယ်အထိဆက်ဟောအဲ့တိုင်းနေတကူတဲတယ်မဟုတ်ဘူးတောင်များတော့ဆွဲလို့ရမဟာသမယတုတ်ခေါ်တော့ကလည်းကြည့်ပါ မြတ်စွာဘုရားတဆူကမေးတယ်မြတ်စွာဘုရားတဆူကဖြေတယ်မေးတာကနေမိကမြတ်စွာဘုရားပရိပါဇနီယတုတ်မဟာသမယတုတ်ပြီးတဲ့အခါမှာတုတ်ခုနှစ်တုတ်ဟောတာကြိုက်6ပါး6တုတ်ပေါ့လေ6တုတ်ဟောတာနာမည်တွေခေါ်တာတတုတ်လို့ခုနှစ်တုတ်ပရိပါဇနီယတုတ်ကလဟဝိဝါဒတုတ် မဟာဗျူဟာတုတ်တို့ဇူရဗျူဟာတုတ်တို့သုဝတကတုတ်တို့ဥရာဗေဒတုတ်တို့ဒါတွေအဲ့ဒါဘုရားတဆူဝမေတဆူဝဖြစ်တဆူဝမေတဆူဝဖြစ်ဒီလိုဟောတာဘုရားတဆူတဲ့ထိုင်ပြီးဟောတာမို့အိုးဘောမယနာစဉ္ညာဖန်လဲပြီးလက်တေပြမာတွေဟောတာလက်တေပြမာတွေမအောင်တော်ရဲ့ကောင်းငယ်မှာတက်ဟောတာအဲ့ဒါဖန်လဲ ဖန်ဆင်းထားတဲ့ရုပ်အတ္တကောင်အတ္တကောင်နိဗ္ဗာန်ကောင်မဟုတ်ဘူးအမှမျောနေတော့ထွက်သွားတယ်တကူကငရဲပြရောက်သွားတယ်ငရဲအတွေ့အကြုံမှားလိုက်ကြတယ်ဘုံကြအတ္တကောင်တက်ကောင်နိဗ္ဗာန်ကောင်မဟုတ်ဘူးကံကမ္မနမိတ်ဆိုတာဓမ္မမသေးသေးပေနဲ့ကမ္မဇရုပ်ခန္ဓာပါသွားကမ္မဇရုပ်ကမြေကြီးတက်သွားလို့ရတယ်တိုင်းနိုင်ငံလည်းဖောက်သွားလို့ရလေလိုပဲကမ္မဇရုပ်မသေးသေးဘူး ကယ်လို့ဟိုမှာပဲနေတော့မင်းခံတော့ဆိုရင်ဒီကောင်ကြီးကသေးပြီဒီမှာမသေးသေးဘူးမျောသွားရင်မျောသွားရင်ဒီကအပူငွေ့မပြတ်သေးဘူးလှုပ်လို့မလှုပ်ဘူးမလှုပ်ပင်လည်းမသေးသေးဘူးအာယုဥတ္တမဝိညာဏဆိုတာဝငွေ့စိတ်ခုနယုတ်မှာလည်းပဲဇီဝတယုတ်နာမှာလည်းပဲဇီဝတနံဆိုတာရှိယုတ်28ပါးမှာဇီဝတယုတ်ရှိတယ် နာမလည်းပဲသင်္ခါရခန္ဓာထဲမှာ90မှာဇီဝိတနံဆိုတာရှိတယ်အာယုဆိုတာရုပ်သက်နံသက်အဲ့ဒါကိုအသက်ကောင်လေးပြကောင်းထင်တယ်အသက်ကောင်လေးပြအကောင်မဟုတ်ဘူးရုပ်သက်ဆိုတာလည်းရုပ်သဘောပဲနံသက်ဆိုတာလည်းနံပဲရုပ်နံပဲဖွဲ့ထားတာရုပ်တရားဘာရုပ်ဘာရုပ်ဘာရုပ်မဟာဗုဒ္ဓရုပ်တို့ဥပါဒာရုပ်တို့နာမည်တွေဖွဲ့ထားတာဘာရုပ်ဘာရုပ်ဘာရုပ်ဟောနံဆိုလည်းဒီလိုပေါ့ စိတ်တွေစေတသိက်တွေဖွဲ့ထားတာနာမဲယုံနာမဲပိတ်ဆုံးကြတာအဲ့ဒီဥဒနာတက်တွေပုံသွားတာပုံငွေဆိုတဲ့ဥဒမာဆိုတော့ပုံငွေဝိညာဏဆိုတဲ့စိတ်တို့အဲ့တုံး ပြက်သွားရင်တော့သေသွားတာမတေးဥဒမာဆိုတဲ့ဒေဇောတက်ကလေးရှိသေးတယ်စိတ်ကဟိုဘက်ရောက်နေပြီနဲ့ပြတ်သွားတာမဟုတ်ဘူး။ဟိုမှာသွားပြီးအစ်စ်မဖြစ်သေးဘူး အာယုံယူလို့ရဆရာအဲ့တော့ထင်အောင်ထင်မှဖြစ်เสียရတယ်အများကြီးပေါ့ဒါပဲနဲ့အရန်နည်းနည်းနည်းနည်းတွေ့ရင်လည်းပဲစိတ်ထဲမှာမှုနောက်လာတတ်တယ်ရုပ်တင်နံနေပဲဒီလောက်သဘောပေါက်ရင်တော်ပါပြီပြီးဒီမှာလိုက်စားတဲ့သူတွေကတော့သိတာပဲသူပြောကြအယုတ်တင်နံနေပဲရှိတယ်အတ္တကောင်အတ္တကောင်လိပ်ပြကောင်မရှိဘူးပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချနိုင်ရမယ်နော်ယောဂီ အဲ့ဒါညာတပရိညာပဲရုပ်တဏ္ဏနေပဲရှိတယ်အတ္တကောင်တက်ကောင်လေးပြကောင်မရှိဘူးရုပ်တဏ္ဏနေပဲရှိတယ်အတ္တကောင်တက်ကောင်မရှိဘူးဆိုတဲ့နာမရူပပရိစ္ဆေဒညာသဘောမျိုးဒိဋ္ဌိကိုတည်င်ကခွာလိုက်တာအတိနဲ့တည်င်ကခွာလိုက်တာအော်ယုတ်ဉာဏ်နေရာအကြောင်းမျိုးသဘာဝဖြစ်နေတယ်အကြောင်းကောင်းရင်လည်းအကျိုးကောင်းတယ်အကြောင်းမကောင်းရင်လည်းအကျိုးမကောင်းအောင်တိတ်ကံရောပြစ္ဆုတ်ပံကံရောတိတ်ကံလည်းအကြောင်းပဲပြစ္ဆုတ်ပံကံလည်းအကြောင်းပဲအဲအကြောင်းနှစ်ပါးပေါင်းစပ်ပြီးတော့ ရုပ်တင်နဲ့ပြုပြင်နေတာပဲအပြည့်အစုံဆိုရင်တော့ကံစိတ်ဥဒုအာဟာရကြောင်းတရား၄ပါးကြောင့်ဒီရုပ်ကြီးကိုပြုပြင်နေတာနာငါတော့အာယုံဓာရနှလုံးသွင်းမှုဒါတွေပါတာပေါ့အဲ့တော့ညတပရိညာအနေနဲ့ယောဂီတို့နှလုံးသွင်းမှုကအတ္တကောင်အတ္တကောင်လိပြကောင်မရှိဘူးအတ္တကောင်လို့ခေါ်တဲ့ခိုင်နာမြဲတာခန္ဓာကိုယ်ရဲ့အနှစ်သာရတို့ကယူထားတဲ့အတ္တကောင် ထိုင်နေမြဲတယ်ဘရောမှမပြည့်စည်ဘူးအဲ့လိုယူထားတယ်အဲ့ဒါအမှားမခိုင်မြဲဘူးအဲသူကနေပြီးတော့ခန္ဓာကိုယ်စီမံတဲ့သာမီအတ္တကာရကအတ္တသူကစီမံတဲ့တယံဝတိအတ္တခန္ဓာကိုယ်ယူသူကစီမံတဲ့အစိုးရတယ်မဟုတ်ဘူးကြောင်းအားလျော်သောအကျိုးဖြစ်နေတာပဲအတိတ်ကံအကြောင်းရှိမယ်ပြစ္ဆုတ်ပံအကြောင်းရှိမယ်အတိတ်နဲ့ပြစ္ဆုတ်ပံပေါင်းစပ်ပြီးတော့ ခန္ဓာကိုယ်ကြီးကိုစီမံနေတာပဲဒိက္ခအာဟုသူတွေများလာလို့ရှိရင်လည်းပဲဟောခန္ဓာကိုယ်ကြီးဟာတတန်းကိုရင်လည်းသေရတာပကံကိုရင်လည်းသေရတာအပျက်စီးဖို့အချိန်တိုင်းလည်းပျက်စီးတာကံကစီမံနေကမ္မန္တတ္တိဝိပ္ပစတိဒိဋ္ဌကံရဲ့ပစ္စုပန်ကံဒိဋ္ဌကံပစ္စုပန်ကံနှစ်ခုပေါင်းစပ်ပြီးတော့ကောင်းအောင်ဆိုးအောင်ရှင်းအောင်သိအောင်ဖန်တီးနေတာ အတ္တကောင်တက်ကောင်လေးပြာကောင်ကစီမံခံနေတာမဟုတ်ဘူးဆိုရတာလည်းမဟုတ်ဘူးချဲလဲတာလည်းမဟုတ်ဘူးသွားလာလာလာနေတာထိုင်တာဆိုတော့ယုတ်တည်နေနေပဲဘာညာနဲ့စေကြောင်သွားတဲ့ယုတ်တည်ဖြစ်လာတဲ့ဒီလိုအောင်နေရှုမှတ်နေတာပဲရှုမှတ်နေတော့စိတ်ဥဆောင်တာဒီခဏခဏမတွေ့ရဘူးလားတရားနာခြင်းနဲ့စေကြောင်တရားနာနာမလားအတ္တကောင်တက်ကောင်လေးပြာကောင်လေးရဲ့စီမံနာဟုတ်ရလားတရားနာခြင်းနဲ့စေကြောင်တရားနာတယ် ဟောရက်ချင်တဲ့စိတ်ကြောင့်ရက်တယ်သွားချင်တဲ့စိတ်ကြောင့်သွားတယ်နာကြောင့်ရုပ်ကြိုးဟောသွားတဲ့အခါမှာသွားတယ်ကြွတယ်လမ်းတယ်ချတယ်မှတ်တယ်အမှတ်တော့သိတယ်ဟောရုပ်ကြောင့်နာကြိုးနာကြောင့်ရုပ်ကြိုးရုပ်ကြောင့်နာကြိုးရုပ်နာကြောင့်ရုပ်နာကြိုးစသည်အပြင်ကြောင့်ကြိုးတဘာဝဆက်ဆက်အဲပရိစ္ဆသမုပ္ပါပါပဲဝိဇ္ဇာအနေဟိုးမရဏအထိသေးစိတ်သိမှာမဟုတ်ပါဘူးကိုအကြောင်းကျိုးတွေသိဒါအကြောင်းကျိုးတဘာဝ မြတ်စွာဘုရားတရားတော်တော့ပဋိကသုံးပုံအကုန်သင်ထားနိုင်လေကောင်းနေပဲမကောင်းမှုမရှိဘူးသင်နိုင်ရင်ကောင်းနိုင်ဒါပေမဲ့ကိုယ်အခြေအနေရအချိန်မပေးလို့ရှင်ခန္ဓာကိုယ်ရဲ့အကြောင်းကျိုးတဘာဝသိလို့ရှင်ဩဒါအကြောင်းအားလေဆိုတာအကျိုးတွေဖြစ်ပြနေအကြောင်းလည်းဖြစ်ပြနေတာပဲအကျိုးတွေလည်းဖြစ်ပြနေတာပဲအဲ့လိုကြာကြာနာနာသဘောပေါက်ရင်ညာတပရိညာအနေနဲ့တည်င်းကတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိကိုပယ်ရမရဘူးလား ညာတပရိညာနဲ့ပယ်ယုံနဲ့တယ်ဝိပဿနာဉာဏ်လည်းမဖြစ်သေးဘူးမဉဏ်ဖုံဉာဏ်လည်းဝိဉာဏ်သေးတယ်နော်အဲ့ဒါကိုဆက်ပြီးတော့ကြိုးစားဖို့လိုသေးတယ်အကျေးဇူးတော်ရှင်မဟာစီဆရာတော်ဖြာရင်ဟောကြားထားတဲ့တရားတော်တွေတည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်တယ်လဲဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိ၍ဖြစ်တယ်လေယောဂီတို့ရပြီးသားပဲဟုတ်လား ဥပါဒณะခန္ဓာဆိုတာလောကီခန္ဓာတရားဥပါဒณะခန္ဓာကြီးပဲလောကုတ္တရာမဲ့ဖို့ကြတဲ့အခါကျတော့လောကုတ္တရာခန္ဓာပေါ့အဲ့ဒါလေးထားလိုက်မဆိုင်ဘူးမြင်တာလေးကြားတာလေးနားတာလေးစားတာလေးထိတာလေးတိတာလေးအကုန်လုံးဟာဒိဋ္ဌိတွေတဏှာတွေနဲ့ဆွဲလန်းနိုင်တဲ့ခန္ဓာတွေတဏှာဆိုတာကာမပါရံကိုအဓိကတော့ဒိဋ္ဌုပါရံဒိဋ္ဌိဆိုတာကတော့ဒိဋ္ဌုပါရံ လပ္ပပရာလပ္ပတုပါရံအတ္တဝါရုပါရံအဲ့ဒါဥပါဒံဒိဋ္ဌိနဲ့ပတ်သက်တဲ့၃မျိုးဒိဋ္ဌုပါရံတိလပတုပါရံအတ္တဝါရုပါရံအဲ့၃မျိုးကဒိဋ္ဌိကြီးပဲယူမှားတာဒိဋ္ဌုပါရံဆိုတာနတ္တိကဒိဋ္ဌိ10မျိုးပေါ့တိလပတုပါရံဆိုတာကိုယ်ကျင့်နွားကျင့်နဲ့ကျင့်လို့ရှိရင်ဒီကျင့်တွေကိုကျင့်လို့ရှိရင်နိဗ္ဗာန်ရောက်မလို့ဆွဲလန်းတာယူမှားပဲ အခုပြောနေတာအဓိကအတ္တဝါဒုပါဒအတ္တဝါဒဥပါဒအတ္တဝါဒအမတန်ဆွဲတယ်အတ္တဒိဋ္ဌိသက်ကာယဒိဋ္ဌိအတူတူပါပဲအတ္တဝါဒကိုအမတန်ဆွဲတယ်အတ္တကောင်ကြီးရှိတယ်တက်ကောင်ကြီးရှိတယ်ဟိုပရမအတ္တကြီးကဇီဝအတ္တလေးတွေခြွေလွတ်လိုက်တယ်အတရားတွေကျင့်ကြံကြိုးကိုအားထုတ်လို့ရှိရင်ဒီဇီဝအတ္တလေးကဟိုပရမအတ္တကြီးနဲ့ပြန်ပူးပေါင်းလိုက်မြမာကြီးနဲ့ပြန်ပူးပေါင်းလိုက် အဲ့လိုယူဆတွေကဟိုးတုန်းကရှိခဲ့တာခုမှပေါ်ပေါက်လာတာမဟုတ်ကဘာဥတွေကပေါ်ပေါက်အမတန်ခိုင်မြဲဆွဲနေတာဘုရုဇင်ရဲ့နှလုံးသားမှာအတ္တဝါဒကတော့ဘယ်ဘာသာပဲဖြစ်ဖြစ်ရှိကြတာပါဒါပဲနဲ့ထူထဲတာနဲ့ပါတာကွာဝိပဿနာတရားတွေနဲ့ဝိပဿနာတရားတွေအားထုတ်နေတဲ့ဘုရားဘာသာဘုရားသုံးဖို့တရားဓမ္မခိုင်ကနမရွေးပဲနဲ့ဘာသာမရွေးလေ့လာနေကြတဲ့ သဘောပေါက်နေတဲ့ပုံကိုယ်တွေရဲ့နှလုံးသားမှာမဉ္ဇဉ်ဖုံဉ္ဇဉ်မရသေးလို့အနုတ္တယအနေနဲ့ဒိဋ္ဌာနုတ္တယရှိသေးတော်လည်းပဲကျမ်းသာကြီးတွေခွာထားနိုင်တယ်တည်ငါတည်ငါပရိယုဌာနာကိလေသာဝိတိတ်ကမကိလေသာဒိဋ္ဌိနဲ့ပတ်သက်တည်ငါတည်ငါတည်ငါတည်ငါခွာထားရိုးရိုးလေးမြန်မာလိုပြောမယ်ဆိုရင်တော့ဒိဋ္ဌိအစွဲပါတယ်ပေါ့ အတ္တဒိဋ္ဌိဆိုရပါတယ်ပါရှားတယ်ခေါင်းပါတယ်လိလာတဲ့ပုံကိုယ်တွေမှာမလိလာတဲ့ပုံကိုယ်တွေကမိရိုးရဘာလာနဲ့ပဲဆိုတယ်ဒီပြင်စိတ်ကောင်းရှိရာတို့ပေးရကဏ္ဍလှူတာတို့ဒါတွေရှိပါတယ်ဒါပဲနဲ့ငါဆိုတဲ့အစွဲကြီးကဘလုံးမထုံလို့မရမရှိတယ်သူရှိတယ်အသားငါသမီးငါဇနီးအဝငါအေးဟာဒါလုံးဝမရှိဘူးလားဆိုတော့သူ့နယ်နဲ့သူတော့ရှိတယ် ဘယ်နယ်မှာရှိပါလဲအဲသနုတိသစ္စာနယ်မှာရှိတယ်ပရမတ္ထသစ္စာနယ်မှာအဲ့လိုပိုင်ပိုင်နေနေသိမှာအစွန်းရောက်မှာဆိုလို့အာယောက်ျားမရှိမိန်းမဖြစ်တလောကတော့ယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးပုဂ္ဂိုလ်တော်မရှိဘူးဆိုရင်စွန့်ရောက်သွားမှာနော်ရောက်ရသူ့နယ်နဲ့သူရှိသူ့နယ်နဲ့သူရှိလို့လူမှုဆက်ဆံရေးတွေစီကန်းနေအများကြီးလုပ်တာရုပ်တဏ္ဍာနဲ့ကြီးပဲဘာမှဒီစီကန်းနေလုံးဆရာမလို့ဘူးဆို အကုန်လုံးပျက်စီးကုန်သူ့နိုင်တဲ့သူရှိတယ်ဒါနသီလသမထကံနဲ့ကံနဲ့တို့ဇန်နဲ့တို့မှာယောက်ျားတွေမိန်းမတွေပုဂ္ဂိုလ်တ attva တွေရှိတယ်မေတ္တာပွားတာပုဂ္ဂိုလ်တ attva ပွားတာယုံနာပွားပွားလို့မရဘူးအဲသူ့နိုင်တဲ့သူရှိတယ်သူ့နိုင်တဲ့သူအတုံးချတာပေါ့ဟုတ်တယ်မလားဆားဆိုရင်ဆားနဲ့ပတ်သက်နေတဲ့အတုံးချပေါ့စီဆိုစီနဲ့ပတ်သက်နေတဲ့အတုံးချသူ့နေရာနဲ့သူအတုံးချတတ်လို့ရှိရင်ကျိုးရှိတာ အဲ့ဒီလိုပဲပြည့်ညတ်ဆိုလည်းပြည့်ညတ်နဲ့ပတ်သက်တဲ့နေရာမှာအသုံးချကုသိုလ်ကောင်းမှုတွေတိုးပွားဒါနသီလဘာဝနာတွေတိုးတာဘာလို့ရပါရမတ်နဲ့ဒုက္ခိဏနေပဲရှိတယ်ဝိပဿနာများများပွားဝိပဿနာများများပွားရင်ဝိပဿနာဉာဏ်တွေအားကောင်းလာရင်အနိစ္စဒုက္ခအနတ္တတွေထင်ရှားတာပရမတ္ထအနိစ္စဒုက္ခအနတ္တတွေထင်ရှားပရမတ္ထအနိစ္စဒုက္ခအနတ္တဆိုတဲ့နေရာမှာအသင်္ခတပရမတ်ဆိုတဲ့နိဗ္ဗာန်ကတော့အနိစ္စဒုက္ခနဲ့မဆိုင်ဘူး နိဗ္ဗာန်အနတ္တအတ္တမဟုတ်ဘူးနိဗ္ဗာန်အနတ္တဒါပဲနဲ့အသင်္ကတနိဗ္ဗာန်ဟာအနိစ္စဒုက္ခမဟုတ်ဘူးနိစ္စဒုက္ခဒါကတော့မဉ္ဇဉ်ဖုန်ညာရပြီးမှနိဗ္ဗာန်ကိုခံမှန်းလို့ကြာကြာနာနာသဘောပေါက်တယ်ပေါ့ဒီခုကတော့ခံမှန်းရုံပေါ့အဲ့တော့အဲ့ဒါထားလိုက်သင်္ခတနဲ့ယုတ်တိနံနေသင်္ခတပရမတ်ပေါ့ယုတ်တိနံနေဟာနိစ္စတရားဒုက္ခတရားအနတ္တတရား မမြဲဘူးဆင်းရဲတယ်ဆုံးမရတော့နေတ္တမမနေသောဟမသမိနာမေသောအတ္တနေတ္တမမရုပ်တင်တဲ့နေငါဥစ္စာမဟုတ်ဘူးနေသောဟမသမိငါမဟုတ်ဘူးအမဟုတ်ဘူးသူမတော်ကြောင့်မင်းမမဟုတ်ဘူးနာမေသောအတ္တငါရဲ့အတ္တမဟုတ်ဘူးအတ္တကောင်မရှိဘူးအတ္တလည်းမဟုတ်ဘူးအတ္တရှိလည်းမရှိဘူးဟုတ်လည်းမဟုတ်ဘူး အဲတချို့နိုင်ငံခြားကထောက်ပြတယ်သူတို့ကလည်းပါဠိတွေလေ့လာတယ်အတ္တယအနန္တောနာထောကောဟိနာထောပရောတိယအတ္တနာယသုတန္တိနနာထာအပတိဒုံလပံစသည်အဖြစ်အတ္တဒီပါမိခွေဝိရတအတ္တတရဏအနိညာတရဏအဲ့ဒါတွေကိုထောက်ပြပြီးဘုရားအတ္တမပယ်ဘူးခါလေးပြောခြင်းမဟုတ်ပါဘူးစကလုံးအနေနဲ့တုံးထားတာမိမိကိုမိမိအားကိုးရမယ်ဆိုတာတို့ကသဘောမပေါက်တော့မိမိအတ္တကိုမိမိအားကိုးရမယ်ဘယ်လိုဖြစ်သွားလဲ မှားအဲဘာသာပြန်တဲ့နေရာမှာဒီတရားသဘောတွေသဘောမပေါက်လို့ရှိရင်မှားတတ်တယ်အများကြီးမှားတတ်တယ်ကျေးဇူးတော်ရှင်ပါကျုပ်ဆရာတော်ဘုရားကြီးဟောတဲ့တရားတွေမှာလည်းရှိပါတယ်ဘာသာပြန်နေမှားတာတွေရှိတယ်ဆရာတော်ကြီးကတော့ကျွမ်းကျင်တာကိုဘာတန်တရာကြီးကျွမ်းကျင်အာမှားတယ်ဘက်ကလည်းပါဠိလည်းကျွမ်းကျင်အဲ့တော့တော်တော်တို့အနေနဲ့ အဲ့လိုထောက်ပြပဲလေဒီအတ္တဟာမိမိကိုယ်တိုင်ကျင့်သုံးထားတဲ့သီလသမารိပညာတနည်းအားဖြင့်မိကိုယ်တိုင်ကျင့်သုံးထားတဲ့ကုသိုလ်ကျင့်ကြုံဆိုတော့ကုသိုလ်ပေါ့အဲနည်းနည်းလေးဖြည့်ပြောမယ်သီလသမารိပညာဟာမိမိရဲ့အာကိုရပဲကျွန်းကြီးပါမှာအာကိုရအတ္တဒီပါဘိက္ခုဝိရဒအတ္တတရဏအနိညာတရဏမိမိကိုယ်တိုင်အားထုတ်ထားတဲ့သီလသမารိပညာကိုကျွန်းကြီးဖြစ်နေအာကိုရ သမုဒ္ဒရာရဲ့မှာကြောကြီးတွေအားကိုးရအာဒီပါဟောလေရှီမိတိုင်နဲ့နည်းနည်းသုံးနေတာရှီမိတိုင်နဲ့လမ်းရှူဘဝတန်ဆောင်မီးရှူတန်ဆောင်နေနဲ့အသုံးပြုကြအတ္တတရဏအနိညာတရဏမိကိုမိမိအားကိုးကြအခြားကိုအားကိုးစရာလုပ်လို့မရဘူးမိကိုမိမိအားကိုးဆိုတော့ခေါင်းခါချီလက်ကိုအားကိုးလို့မရပါဘူးခြေမျိုးလေးဖြတ်နိုင်တယ်အခုမျိုးမျိုးဖြစ်နေရော ကိုယ်ကိုယ်တိုင်အားထုတ်ထားတဲ့ဘာကိုအားကိုးရမှာလဲအေးသီလသမာဓိအတ္တဆိုတဲ့စကလုံးအထိပ္ပယ်ပေါ်တဲ့အခါမှာမယူဆတတ်တော့အတ္တကောင်အတ္တကောင်ဖြစ်သွားရွဲသွားဆုံးလုံးဆရာတော်ဘုရားရဲ့စာအုပ်မှာလိုချင်ဖို့စဉ်တက်ကြတော့ဆရာတော် လိုချင်ဖိုစဉ်တက်ကြတော့ရှူရှိဟိုဖိုထိုးတဲ့ဟာကြီးအောင်မယ်မဟုတ်ဘူးတဲ့အာနာပါနလို့ကိုပြောတာကတ်ပြီးလွယ်ပါနော်အာနာပါနလို့ကိုပြောတာအဲ့တော့အယူဆလေးတွေအဲ့လိုလေးတွေမှားတတ်တယ်ယူဆလေးတွေမှားလို့ရှိရင်အကျင့်တွေနေမှာမှားကျင့်တွေနေမှာမှားလို့ရှိရင်အကျိုးတရားတွေပါအကုန်လုံးကျိုးမယ်တွေဖြစ်ကုန်တယ်အဲ့ဒါမှကျင့်တယ်နဲ့မှန်မှုဘုရားဟောတယ်မှန်မှုဘလူကထိမ့်သိမ့်ထားလဲပရိယတ္တိသာသနာထိမ့်သိမ့်ထား ပရိယတ်တိအခု6ကြိမ်ရှိတာလမ်းရနာတင်တာဆက်တာတရားဟောတဲ့တရားတွေဘုံစုသည်စာပေနဲ့မတန်းတင်ထားအဲ့ပရိယတ်တိမရှိလို့ရှင်ပฏิပတ်တိကပြတ်တော့တာဘုရုချင်တာရှောက်တယ်ပထမမသိဝိပဿနာမှရောရောအုပ်ရောရောကြောက်ရောရောလှုပ်တော့လှုပ်တာပဲမှားယူတိတ်တိတက်ကတော်နေလို့ပေါ့ဒီမန္နာကတော့အင်းကြီးနဲ့နေရာရအောင်နိဗ္ဗာန်ရအောင်ချမ်းသာအောင် ကျင့်တာလောက်တာအတ္တကိလမထာနုယောဂါကြီးဖြစ်မခရိကောသာရတို့ပုရဏကတ္တဖာတို့အများကြီးပေါ့ဘုလိုဝေလငါးသဘာမှာယတိတထောင်တို့ဟာဒီလနေရာမှားညနေရာမှားနေတော့ကျင့်တော့လည်းမရှိမဆန့်ပင်မရှင်တထောင်လား၃90ခမိလုံးအေးဟာရေးစိဘုလိုရှင်နေနေလုံး ဟိုခြားခြားဆရာတော်ကြီးတွေကကံဝန်ပယ်တာတွေလည်းရှိသေးတယ်အဲဒိဋ္ဌိတွေမိစ္ဆာဒိဋ္ဌိတွေယူဆမှားတွေပဲအကုန်လုံးကံကံကျွတ်ပြစ်ပဲတယ်ဆိုလည်းမှားပြီနောက်ကိုကိုညှင်းသေးတဲ့ပန်းရောင်လည်းမှားအာတထောလည်းကာမဂုဏ်ဝအောင်ခံစားဓမ္မကာမဂုဏ်စိတ်တွေပုံသွားမယ်ဟာမှားမှားတယ်ပဲအမြတ်စွာဘုရားပွင့်လာလို့လမ်းစဉ်မှန်အောင်ရောက်အဲလမ်းစဉ်မှန်မှန်သိအောင်လေ့လာ မစ္စည်းမပฏิပဒါလေမဲ့ခင်၈ပါးတနည်းအားဖြင့်သီလသမာဓိပညာဣသရရှမာစီဆရာတော်ဘုရားကြီးညွှန်ကြားတဲ့ပေါ်ရပေါ်ရရှုမှတ်တာအဲ့ဒါမစ္စည်းမပฏิပဒါပဲပေါ်ရပေါ်ရထင်ရှားရထင်ရှားရမပြတ်မလတ်ဒလဇတ်ရှုမှတ်နေတာဟာကာမတုခန္ဓိကအနုယောဂလို့ခေါ်တဲ့ကိုယ်ကိုညာတဲ့အစွန်းနဲ့ပယ်ပြီးသားဖြစ်ဟိုတန်းနိုင်တဲ့လောက်ထိုင်မယ်တန်းနိုင်တဲ့လောက်မတ်တက်ရမယ် ဣရိယာပုတ်၄ပါးပုံကျိုးသားအားထုတ်မယ်အဲဘလုံးမမခံနိုင်တော့ဘူးမတတ်နိုင်တော့ဘူးတတ်နိုင်တော့တော့တဏှိခါမှာကြစ်ကြစ်ခဲခဲတဲတဲမဲမဲဝေဒနာကိုတဏှိခါမြရှုပါအဲဘလုံးမမရှုနိုင်တော့ဘူးဆိုရင်အမှတ်ကလေးနဲ့ပြင်းဆက်မှအဲတော့ကိုယ့်ကိုညှင်းသေးတဲ့အတ္တကိလမှန်ယောဂအစွမ်းမှလည်းလွတ်တယ်ကိုယ့်ကိုတက်တောင့်တက်တာနေတဲ့ညာတဲ့ ကာမတုခာနိကဏုယောဂအစွမ်းမှလည်းလွတ်တယ်သီလလည်းပါတယ်တမာတိလည်းပါတယ်ပညာလည်းပါမျက်စိမှာပရိပဒလမ်းစဉ်လည်းမှန်တယ်လမ်းစဉ်ကတော့မှန်မနေဘူးလားသူတော်လမ်းစဉ်မှန်ရင်ဘာလို့လဲဆိုတော့တတိမြဲမြံတတိမြဲဖို့ပိဋကသုံးပုံရဲ့အချုပ်ဟာအပမာရတတိဆိုတိုင်းအပမာရအမိမတွင်သေးဘူး ဩဒီဘခေယအုပ်စုတဲ့ဟိုဝင်းမှာဆိုလိုတာကတော့အမတန်အားကောင်းတဲ့ပမာတတိဖြစ်မှာအားကောင်းမှာအားကောင်းတဲ့တတိမျိုးကိုအမြဲတမ်းဆောင်ညာအတိပြတော့ဒါပဲအပမဒိနာမမိမလေးမောပဏထက်တန်သောတတိတရားဖြင့်တမ္မာဒိဋ္ဌလတ္တမာရိပညာပြည့်စုံအောင်နေကြကုန်လို့ကြိုးစားကြကုန်တော့အဲ့ဒါအားကောင်းတဲ့ဓမ္မဗျာပါရတတိမျိုး အဲ့ဒီတတိမျိုးကိုအမြဲတမ်းဆောင်ညာပိဋကတ်တော်မူဟာဒီတတိအတွက်ဟောတာဝိနည်းရောတုတ်တန်ရောအဘိဓမ္မာရောအကုန်လုံးကနိဗ္ဗာန်ကိုဥတည်အဲ့နိဗ္ဗာန်ရောကျုံကဒီတတိယအဓိကဝရိယကောင်းတယ်ပူရာရှိတယ်ရော့တာရှိတယ်ပူရာရှိတမာတိလွန်တာလည်းရှိတရားလွန်တာရှိပညာလည်းလိုတာလွန်တာရှိတမာတတိအပ္ပမာဒက ပိုတာမရှိလိုတာပဲရှိဝိရိယဘုံ၅ပါးနဲ့မှာပါတဲ့ဝိရိယဘုလို့တတိဝိရိယတရားဘုလို့ဝိရိယဘုလို့တမာတိဘုလို့ပညာဘုလို့လွန်တာတွေရှိတယ်တရားလွန်သွားပြန်ရင်လည်းပဲတဏှကြုံဖြစ်သွားတတ်တယ်အမားတွေအာမဂုတိုက်တာတွေသွားအာကိုပြီးတော့အဲတရားလွန်သွားပြန်ရင်လည်းမှားသွားပြန် ကွန့်တက်တယ်တရားလွန်ကွန့်ဝရိယလွန်သွားပြန်ရင်လည်းပြန့်လွန်သွားပြန်အညာမညာကြီးမြောက်တော့တမာတိလွန်သွားပြန်လို့ရှိရင်လည်းအိတ်ငိတ်တတ်တယ်တမာတိလွန်ပြီးတော့မေ့သွားတာကိုမညာပညာလိုလည်းထင်တတ်တယ်မာတိလည်းလွန်တာရှိတယ်ပညာပညာလွန်ရင်လည်းကောက်ကျစ်တတ်တယ်ဘာသူဝိဓာတွေပါပဲကွာပြန်မခံနေကြမလို့ပါ ခန္ဓာကိုယ်ကြီးကဒုက္ခသစ္စာပဲဘုရားလည်းဟောထားတာငါလည်းသိတာပဲသိပြီးတာပဲဒီလေသိနေပြီးတာပဲဘာမှအားထုတ်ဖို့ဝိရိယကြိုးစားမှုပါတော့စေတနာဟာကံတရားလို့ဘုရားဟောတာပစ္စည်းပစ္စည်းအရေထူးတရားမလို့ပါဘူးကွာစေတနာထားလိုက်ပြီးတာအဲ့ဒါပညာလို့တကယ်တော့ပညာမဟုတ်ပါဘူးတင်ညာတွေဘဟုတုတ္တတွေဒေါနာ မဲ့ပညာဖို့ပညာကတော့မလွန်ပါဘူးမဲ့ပညာဖို့ပညာကတော့ကောင်းနေတယ်အဲဘ ਹੁ သုဒ္ဓတွေလွန်တဲ့အခါကျတော့ကောက်ကျစ်သွားပစ္စည်းဝတ္ထုကိုမလိုတော့ဘူးစေတနာထားပြီးတာပါပဲကွာအဘာဝနာဆိုတာမင်းတို့သိအောင်လုပ်တာမလားမင်းတို့မသိဘူးလားဒုက္ခမှာအာသိသိပြီးတာပဲဘာပင်မခံရလို့မင်းတို့ဥပုသ်ဆောင်လဲဆိုညတာငတ်တာပဲရှိတာပဲညတာထားလဲမင်းကပူညာရတာဟာကွန့်သွားတာအဲကောက်ကျစ်သွား ပညာလုံးတော့ကောက်ကျစ်တယ်ညာတော့ကောက်ကျစ်သွားတဲ့အခါကျတော့ရတဲ့ရတဲ့သူတို့ရတဲ့ရတဲ့တရားတို့တရားမြတ်ဒီမရတော့အဲတရားနဲ့ပညာမျှမှာဝိရိယနဲ့တမာတိနဲ့မျှမှာမျက်မှတ်တာတွေရှိမှာအားလည်းကောင်းပါမယ်မျှလည်းမျှတရအဲတတိယတော့လွန်နေဘူးမရှိလိုးနေတာပဲရှိတယ်ဘုဒ္ဓတာတွေအများကြီးရှိတာပဲအမှတ်လွတ်တာတွေအများဘူးလား ဘုသူရတွေကတော့အောတိုက်နာပဲဘုတရားနာတဲ့သူတွေအများကြီးပဲဘုသူရဟောတဲ့သူတွေတော့မှမအစတည်းကထောင်းတောင်းမကတက်တယ်တတိကြတော့လွတ်တာများတယ်ကျုပ်ဘုသူရတွေနေပြီမလဲတတိအားကောင်းတော့ဆွန်းလုံးဆရာတော်ဖျားကြီးဗျာနာယူဖြစ်သွားတယ်တဲမူဆရာတော်ဖျားကြီးရတနုဘာဝတော့တော့မလွတ်တတ်ဘူးဗျာနာဘောဖြစ်သွားတာတတိဒါကိုပြောတာဟုတ်လား အဲ့တတိယဘသူကထောက်ပံ့လဲသရာတွေဝိရိယတွေကထောက်ပံ့ဒီလို့လို့မှမလို့ရတော့ပယ်ကြနိုင်ဝိရိယကလည်းတွန့်လို့တာပဲတခါနေရောညာရောနေရောညာဘုရားဓမ္မအေးတက်မှာဆိုလို့အားနဲ့ကောင်းမှာဆိုညောအေးဝအောင်အေးမနေ့ကျတော့လုတ်တီရှုပ်ညကျတော့အေးဝအောင်အေးမနေ့ကျအလုတ်ရှုပ်တရားကြာကြာနာမရနိုင်အဲ့ဒါမှတတိမြဲမြံလမ်းစဉ်မှန် အဲနိဗ္ဗာန်မြန်မြန်ရောက်နိုင်သည်ရှင်းနေရတယ်နောက်မှဆက်ရောက်နိုင်သည်ဆိုတာရောက်လိမ့်မယ်တတိချံနေညထဘာဖြစ်လို့ရောက်နိုင်နေဟောလဲဆိုတော့ဘောတော့ကြိုးစားတာတတိလည်းကောင်းတာဒါမြင်က၅ပါးတခုဆိုရွံ့သွားရင်လည်းချက်ချင်းမရောက်ဘူးပေါ့ကျမ်းမာတရားရာတို့ယုံကြည်ကြမ်းမှာစိတ်ဖြောင့်သွားဖြင့်ကျွမ်းကျွမ်းအာထုတ်နန်းနဲ့ရုပ်ကိုဖြစ်ချုပ်ဉာဏ်မြင်နဲ့ ဒီငါအင်မှန်မယ်မဲ့ရအခုမှတိဟိတ်သဘောမျိုးဖြစ်ရင်တော့လမ်းစဉ်လည်းမှန်တယ်လည်းကြိုးစားတယ်ကြမ်းလည်းကြမ်းပါတယ်တရားတရားလည်းကောင်းတယ်စိတ်တရားလည်းဖြောင်းမှန်တယ်ဆိုတော့ရောက်နိုင်တယ်ရောက်ပဲရောက်မယ်အဲတခုချိုးပြသွားလို့ရှိရင်အဲအချင်းတိတော့မဖြစ်ဘူးပါရမီဖြစ်မှမရောက်ဘူးအန္တရာယ်၅ပါးဆိုတာလည်းရှိသေးတယ်ကိလေသာတည်းမေတ္တာမိစ္ဆာဒိဋ္ဌိဖြစ်နေမှာမရောက်ဘူး ဝိပါကံတဲ့အဓုဟိတ်ဖြစ်နေတော့မရောက်နဲ့ကမ္မန္တရေဒေသနာရိယကံဖြစ်နေတယ်မရောက်အာနောက်တစ်ခါအရိရူပဝါဒံတဲ့ကိုချင်းချင်းမှုကြမြစ်ချိုးနေပြောတာဘာလကားပါကွာဟန်လုံနေတာပါစသည်အပြင်တကယ်လို့တဲ့ပုဂ္ဂိုလ်သွားကဲ့ရဲ့မိမယ်မဟုတ်တာတွေပြောမိမယ်အရိယာကိုသွားဆွဆွဲသလိုဖြစ်တယ်အရိရူပဝါဒတို့ယဟန်တော်တွေကြတော့အာနာဝိတိတ်ကမန္တရေ အဘတ်တွေတဲ့နေအဘတ်တဲ့နာအောင်စေတနာလည်းမကြောက်ဝတ်လည်းမဆောက်တည်ဘူးဒီတိုင်းလုပ်နေလည်းမရနိုင်ဘူးအန္တရာယ်၅ပါးကထားလိုက်ပါတော့ဒီလောက်နဲ့အဲဒါတတိမြဲမြံလမ်းစဉ်မှန်နိဗ္ဗာန်ရောက်နိုင်ပြီဝိပဿနာဉာဏ်ဆိုတာလေးဆိုပြီးတော့သိညအောင်ဝိပဿနာဝိပဿနာဒေသာစီဒေ စွဲပေယုမာဟုကံနာဒေသာရှိယတာအစွဲယောယာပိစေမရှိယတာဖြစ်ကံရှိယောနာ ဆွေမှုကြောင့်ဒီကောင်းတဲ့အာဟာမီဒါจิตใจไม่สุยอมสวยมุเป็นยาดีมันเรศีเอโพเลยังเรศีนอดีสวยมุเป็นยาดี ပမတ္တဓမ္မပစ္စာဝိပတိတာရိနောအဟုဝထ အယံဟောမာကနုသာဒနိဒါရဝေနှလုံးပျော်ပြောင်းဟူသူတော်ကောင်းတို့ဇာယထရှုကြကုန်လောမှတ်ကြကုန်လော ပွားများအားထုတ်ကြကုန်လော မာပမဒထမိမိလျော့လျော့ပေါ်ပေါ်စသံမနေကြကုန်လေပိစာခွန်ကောင်းလုံးမိတော်နောင်ခါကာလ၌ပိစာတေယညောင်းဆောင်လဲလျောင်းစွာဖြစ်တော်နောင်ခါကာလ၌ဝိပတိတာရိနော ရှေးရခင်အခါကအာမထုတ်ခဲ့ရလေခြင်းဟူ၍ရှေးရခင်အခါကမညံဖူညံတွေရာတိအတိအာမထုတ်ခဲ့ရလေခြင်းဟူ၍အလုံးမသားရခြင်းဒီမှာအဟုဘောဓမဖြစ်ကြပါစေကုန်လေဗျံဤကဲ့သို့တတိပေယယင်းဤအမာကံသုတုထောတာမြတ်စွာဘုရားတို့၏အနုတာသနိဆုံးမဖြစ်ပါပေ၏အနုတာသနိလိုရင်နှုံးပြထုံးပြဖြင့် သုံးမြပါစေဆုံးမတော်မူချက်ပါပေတည်းအလုံးကြကြသမျှဒီတော်ဘုရားဘုရား 아.